ခုနှစ်တကူလာပြီကျော်2ရက်1995ခုနှစ်ဧပြီလ16ရက်တနင်္ဂနွေနေ့3နာရီနဲ့9မိနစ်အချိန်မှာဘုန်းကြီးတို့တရားပွဲစသည်ဟောရမယ့်တရားကဘာပါလိမ့်မလဲဒါရုခန္တောပမတုဟုတ်ကဲ့လားမနေ့ကအကျမ်းပြင်းသဘောတော့ပြောပြီးပြီတဲ့ ကင်္ဂံမြညာကမျောလာတဲ့တစ်တုံးကိုမြတ်စွာဘုရားကလက်ညှိုးထိုးပြပြီးတော့အဲ့ဒီတစ်တုံးဥပမာတစ်တုံးကိုဥပမာပြပြီးတော့ဒေသနာတထုံးဟောမိန်နဲ့ဒီတစ်တုံးဟာဒီဘက်ကန်းလည်းမကဟိုဘက်ကန်းလည်းမကရေလည်းမှလည်းမမြုပ်ပေါင်ကုန်းမှလည်းမတင်လူလည်းမဆယ်နတ်လည်းမဆယ်ဝဲဝဲမမြုပ်ဆွေးမပုတ်ဘူးဆိုရင်သမုဒ္ဒရာရေခင်္ဃာမြေရေရင်ရောအတိုင်းမျောမှ ဖြစ်တဲ့အတွက် သမုဒ္ဒရာစီကို ရောက်မှမဟုတ်ချပဲဘာကြောင့်လဲဆိုတော့ကင်ညာမြစ်ရေအရင်ကသမုဒ္ဒရာစီစီးနေလို့ထို့အတူပဲယဟန်ဟာလည်းပဲဟိုဘက်ကမကဒီဘက်ကမကရေလည်းမမြုပ်တောင်ကောင်းမတင်လူပင်မဆယ်နတ်မဆယ်ဝဲဝဲမမြုပ်ဆွေးမပုတ်ဘူးဆိုရင်နိဗ္ဗာန်ဒီဟုသောသမုဒ္ဒရာသို့ရောက်မယ်။ဘာကြောင့်လဲလို့ဆိုတော့ သမ္မာဒိဋ္ဌိခေါ်တဲ့အမှန်သိအမှန်မြင်မဲ့ခင်ဟာနိဗ္ဗာန်စီညွတ်နေကိုင်းနေရှိုင်းနေလို့ဒီမှာဥပမာဏနဲ့ဥပမေယစပ်ပုံကို နားထွေးမသွားအောင်သတိထားရတစ်တုံးနဲ့တတ္တဝါကို ဥပမာပြုတယ်ခင်္ဃမြစ်ရေ အရင်နဲ့တမ္မာဒိဋ္ဌိမဲ့ခင်နဲ့ဥပမာပြုတယ် ဟိုဘက်ကန်းကတ်ချင်းဒီဘက်ကန်းကတ်ချင်းစတဲ့အပြစ်ရှိပါဖြစ်တာနဲ့အတွင်းအာယတနာအပြင်အာယတနာစသည် အကြောင်းပြုပြီးတော့ကိလေသာဖြစ်တာ ဥပမာပြုတယ်အတွင်းအာယတနာအပြင်အာယတနာစသည်အကြောင်းပြုပြီးကိလေသာဖြစ်ရင်တစ်တုံးဟာဟိုဘက်ကန်းဒီဘက်ကန်းတင်းသလိုယဟန်ဟာလည်းပဲကန်းတင်နေပေလိမ့်မယ် ဘာကြောင့်လဲတမ္မာဒိဋ္ဌိမဲ့ခင်ရေရင်ကြောမမျောလို့မမျောတဲ့အတွက်ဘယ်မရောက်နိုင်တယ်လဲဆိုတော့နိဗ္ဗာန်တည်းဟူသောသမုဒ္ဒရာမရောက်နိုင်ဘူးဒါကိုဥပမာပြုတယ်တချို့နေရာတွေမှာမြတ်စွာဘုရားကသမုဒ္ဒရာကိုဆင်းရဲဒုက္ခနဲ့ဥပမာပြုတယ်သမုဒ္ဒရာရဲ့ဟိုမှာဘက်ကန်းကိုနိဗ္ဗာန်နဲ့ဥပမာပြုတယ် ဒီနေရာမှာတော့သမုဒ္ဒရာကိုနိဗ္ဗာန်နဲ့ဥပမာပြုတယ်ဒီတော့ပထမဆုံးဥပမာဖြစ်တဲ့အတွင်းအာယတနာ6ပါးမျက်စိနားနှာရှာကိုယ်စိတ်အပြင်အာယတနာ6ပါးအစင်းအတန်အနံ့အရသာထိတွေ့เสียသဘောအဲ့ဒါကို အကြောင်းပြုပြီးတော့သတ္တဝါရဲ့သဏ္ဍာန်မှာအထူးသဖြင့်တော့အခုယဟန်တွေကတရားနာနေတာကို ဘယ်မှာတော့ကောသံဘီပြင်ဤကဂင်္ဂမြစ်ကမ်းနားမှာဟုတ်ကဲ့လားဒါပေမဲ့ယဟန်နေတယ်မဟုတ်ဘူးအခွင့်ကောင်းကြုံတာနဲ့ရလာတဲ့အခွင့်အရေးကိုလက်မလွတ်တမ်းဖမ်းယူတတ်တဲ့နွားเจ้าသားတယောက်ကလည်းမလှမ်းမကမ်းကနေပြီးတော့နွားเจ้าနဲ့ဒုတ်ထောက်ပြီးကြာကြာနာနာအာယုံဆိုင်တရားနာနေတဲ့ ဒီတော့ယဟန်တွေကိုဗราဏထတာဖြစ်တော့ယဟန်ရဲ့အတွင်းအာယတနာ6ပါးအပြင်အာယတနာ6ပါးအကြောင်းပြုပြီးတော့လောဘဒေါသမောဟစတဲ့ကိလေသာဖြစ်ရင်အဲ့ဒါဟိုဘက်ကံကတ်ဒီဘက်ကံကတ်တယ်လို့ဆိုရတယ်။ဒါယဟန်ကိုဥပမာပြုပြောတော်လည်းပဲယဟန်ကိုဗราဏထပြောတာဖြစ်တဲ့အတွက်တခြားတခြားတ attva တွေရောမပါဘူးလား။ ပါတယ်အားလုံးအတွက်ပဲဒီတော့အတွင်းအာယတနာဖြစ်တဲ့မျက်စိအကြောင်းပြုပြီးတော့ကိလေသာဖြစ်နိုင်တယ်နားအကြောင်းပြုပြီးကိလေသာ ဖြစ်နိုင်တယ်နှာခေါင်းအကြောင်းပြုပြီးရှားအကြောင်းပြုပြီးကိုယ်အကြောင်းပြုပြီးကိလေသာဖြစ်နိုင်တယ်စိတ်အကြောင်းပြုပြီးတော့ကိလေသာဖြစ်နိုင်တယ်အဲ့ဒါဘလို့ကိလေသာဖြစ်တယ်ဆိုတာဘလို့ဖြစ်တယ်ဆိုတာအထကထာက ပုံစံပြလေးဖွင့်ပြထားတယ် ဘယ်လိုလဲလို့ဆိုတော့မျက်စိအကြောင်းပြုပြီးကိလေသာ ဖြစ်တာကတဲ့ကိုမျက်စိကအမတန်ကြည်ကြည်လင်လင်ရှိလို့မြင်ရတဲ့အခါကျတော့ငါမျက်စိကတိတ်ပြီးတော့မြင်အားကောင်းတာအဝေးကြီးကဟာတောင်ငါမျက်စိက မြင်နိုင်တယ်အမတန်ကြည်လင်တယ် အဲဒါလို့ဆိုပြီးတော့မိမိမျက်စိရဲ့အမြင်သာမှု မြင်အားကောင်းမှုကိုအကြောင်းပြုပြီးတော့မျက်စိပေါ်ตาရတတ်မဲ့တဲ့လောဘကိလေသာဝင်နေဒီမျက်စိအကြောင်းပြုပြီးငါမျက်စိကသူမြတ်မျက်စိနဲ့မတူဘူးအဝေးကြီးကဟာတောင်လှမ်းမြင်နိုင်တယ်ဆိုတော့မာနကိလေသာဝင်နေမျက်စိအကြောင်းပြုပြီးတော့တခါ နောက်တစ်ဖက်က တခါတရံကြတော့တဲ့တချို့ကြတော့ကိုယ့်မျက်စိကမှုံတော့အနည်းအပါဟာတောင်ကောင်းကောင်းမမြင်ရဘူးတဲ့ဒီခါကျတော့ဒီမျက်စိကြောင့်ခက်တာပါပဲအဝေးမပြောနဲ့အနည်းဟာတောင်မှကွယ်ကွယ်သေးသေးသေးသေးကွယ်ကွယ်မမြင်ရဘူးခက်လိုက်တာနော်ငါနဲ့ဘလို့အကြောင်းကံကြောင့်များဒီလိုမျက်စိမှုံရပါလိမ့်မလဲမွဲရပါလိမ့်မလဲလို့ စိတ်ထဲမှာဖြစ်တယ်တဲ့အဲ့ဒါဝမ်းသာတာလားဝမ်းနေတာလားဝမ်းနေတော့ကသူ့ကိုဘာကိလေသာခေါ်မလဲဘာကိလေသာတော့ဒေါသကိလေသာ ဟုတ်ကဲ့လားဆုံးနစ်တော့ဒေါသစိတ်မချမ်းသာခြင်းဝမ်းနေခြင်းဟာဆုံးနစ်တော့ဒေါသဒေါမနတလို့လည်းခေါ်တယ် စိတ်မချမ်းသာခြင်းစိတ်မကောင်းခြင်းဆိုတဲ့ဒေါသကိလေသာဝင်နေတဲ့အဲ့ဒါမျက်စိအကြောင်းပြုပြီးတော့ဖြစ်တာပဲတဲ့ဒီတော့အဲ့ဒီမျက်စိအကြောင်းပြုဖြစ်တာမှာငါမျက်စိဆိုတဲ့ငါမျက်စိဆိုတဲ့အယူအဆွဲကဗဒနာဖြစ်နေတယ်ငါမျက်စိသူများမျက်စိမဟုတ်ဘူးဒါကြောင့်သူများတဲ့ပိုးပြီးအမြင်သန်နေတယ် ငါမျက်စိသူမျက်မျက်စိမဟုတ်ဘူးအဲ့ဒီငါမျက်စိကဒုက္ခဒုက္ခပါပဲဘာမှလည်းမမြင်ရစာလေးဖတ်ကျင်တာတောင်မှပဲတဲတဲကွယ်ကွယ်မမြင်တာနဲ့မဖတ်နိုင်ဘူးတော်တော်ဒုက္ခရောက်ပါတယ်ဒီမျက်စိအဲ့ဒါလို့စိတ်ဆင်းရဲတာဟာငါမျက်စိလို့ယူဆွဲတဲ့အတွက်ဖြစ်တာကိုအဲ့တော့မျက်စိကို ငါလို့လဲဆွဲတယ်မျက်စိကိုငါမျက်စိလို့လဲဆွဲတယ်ငါအဝေးကြီးလှမ်းမြင်ရတယ်ငါဖြင့်ကြည့်လို့ကိုမကောင်းပါဘူးစားတောင်မဖတ်နိုင်ဘူးအဲ့ဒါကမျက်စိကိုငါလို့ဆွဲတာငါမျက်စိကတိတ်ကောင်းတာမလေးအဝေးကြီးတောင်မြင်နိုင်တယ်ဟောအခုငါအသက်60ရှိပြီမယ်လို့အနှစ်ဖားပေါက်ထိုးနိုင်သေးတယ် အဲ့ဒါကငါကဒီမျက်စိအကြောင်းပြုပြီးငါဆိုတာဖြစ်လာပြီးတော့ငါဆိုတာဖြစ်လာတဲ့အခါကျတော့ငါရဲ့မျက်စိဆိုတာဖြစ်လာမျက်စိကိုငါလို့စွဲတဲ့အခါကျတော့အဲ့ဒါအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိခေါ်တယ်အဲ့ဒါဒိဋ္ဌိစွဲငါမျက်စိကသိကောင်းတာလို့ ငါမျက်စိလို့ဖြစ်လာပြီဆိုတဲ့အခါကျတော့အဲ့ဒါကျတော့တဏှာဆွဲခေါ်တော့ငါရဲ့မျက်စိပဲလို့မိမိရဲ့မျက်စိပေါ်မှာตาရတတ်မဲ့တဲ့သဘောဖြစ်လာအဲ့ဒါတဏှာဆွဲခေါ်တယ်တခါငါကသူများတဲ့ပို့ပြီးတော့အမြင်တန်တယ်ဘလောက်ဝေဝေငါမြင်ရတာ ဘလောက်ဇလုံးသေးသေးငါအခုသက်90ကျော်ရှိငါဖတ်နိုင်သေးတာအဲ့ဒါကြတော့ဘာဆွဲတော့ဘာဆွဲတော့မာနဆွဲဟုတ်တယ်မဟုတ်လားမျက်စိအကြောင်းပြုပြီးတော့စိတ်နေမြင့်မသွားဘူးလားမြင့်သွားတာ မာနဆွဲတဏှာဆွဲမာနဆွဲဒိဋ္ဌိဆွဲအဲ့ဒီတဏှာမာနဒိဋ္ဌိသုံးပါးကို ပပင်စတရားလို့ခေါ်တယ်။ဘာခေါ်တယ်တော့ပပင်စတရားတဲ့ပပင်စဆိုတာတန်ត្រာချဲ့တတ်တဲ့တရားတွေတဲ့။တန်ត្រာကိုရှည်လျားစေတဲ့တရားတွေဘဝတူတူနဲ့မေဖို့နိဗ္ဗာန်မရောက်စေမရောက်စေနိုင်ဘူးဒီတရားတွေရှိရင်မေဖို့နိဗ္ဗာန်ရောက်ဖို့ရဘဝတန်ត្រာကြီးအရှည်ကြီးသွားရအောင်မယ်တဲ့။ဒါကြောင့်ဒီ တဏှာမာနဒိဋ္ဌိတွေကိုပပင်စတရားတန္တရာကျဲတရားတွေနားလည်ပြီလားမျက်စိကိုငါလို့ဆွဲတော့ငါကသူတစ်ပါးတဲ့အမြင်တန်တယ်သို့မဟုတ်ငါဖြင့်မမြင်ရပါဘူးခက်လိုက်တာအစရှိသည်ဖြင့်လောဘလည်းဝင်ဒေါသလည်းဝင်တယ်အဲဒါလို့မျက်စိကိုငါဆွဲတဲ့အခါကျတော့ဘာဆွဲခေါ်လဲ တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိဒိဋ္ဌိဆွဲဟုတ်ကဲ့လားဘာဆွဲလဲဒိဋ္ဌိဆွဲခေါ်တဲ့ငါမျက်စိကသိကောင်းတာဟိုမှာအဝေးကြီးနေတဲ့လူငါမြင်ရနာမည်တောင်ပြောနိုင်သေးသူပန်းထားတဲ့ပန်းတောင်ပါဘာပန်းဆိုတာငါသိသေးအဲ့ဒါလောက်ကြောင့်ငါမျက်စိကကောင်းတာအဲ့ဒါကြတော့ဘာဆွဲလဲ တဏှာဆွဲငါမျက်စိဒီလိုဟုတ်တယ်မဟုတ်လားတဏှာဆွဲတခါအဲ့ဒီထဲမှာပဲမာနဆွဲကတော့မပါဘူးလားသူမြတဲ့ตาတယ်ဆိုတော့သူမျက်စိကသူမြတဲ့ตาတယ်ဆိုတော့မာနဆွဲမပါဘူးလားအဲ့တော့တဏှာဆွဲဒိဋ္ဌိဆွဲတဏှာဆွဲမာနဆွဲသုံးမျိုးလုံးမပါပေဘူးလား သူဘယ်ဘက်ကန်းကနေပြတော့ဟမ်ဘယ်ဘက်ကန်းကဟဲ့ဒီဘက်ကန်းကပ်ပြီဟုတ်တယ်မဟုတ်လားအတွင်အာယတနာကိလေသာဖြစ်လာဒီကံကတ်တော်သည်ဒီလိုမဟုတ်လားအတွင်အာယတနာ6ပါးဆိုတာဘယ်ဟာတွေလဲဟုတ်ကဲ့လား အဲ့ဒီမျက်စိနာနာရှာကိုစိတ်တစ်ခုခုကိုအကြောင်းပြုပြီးတော့ဒိဋ္ဌိရင်လည်းဖြစ်မယ်မာနရင်လည်းဖြစ်မယ်တဏှာရင်လည်းဖြစ်မယ်ဆိုလို့ရှိရင်ဘယ်ဘက်ကန်းကတ်တာလဲတဏှာမာနဒိဋ္ဌိကဒီမှာစကားကြုံလို့အထကထဖွင့်တာကို ပြောရင်းနဲ့တွေ့လို့မှု ပြောရတယ်တခြားအစွဲတော့မစွဲဘူးလား အခုနပြောတဲ့မိမိမျက်စိရဲ့မျက်စိမှုံလို့စာလေးတောင်ဖတ်လို့မရတာအကြောင်းပြုပြီးစိတ်ဆင်းရဲတော့ဒေါသကိလေသာမှုလားဟုတ်ကဲ့လားကိုကကြည့်ပေမဲ့မမြင်ရဘူးအသက်က80ရှိသေးမှုံလုံးလို့ကိုနာကအသက်90ကျော်အဖွားကြီးကသတင်းစာဖတ်နေတယ်ဆိုတော့စိတ်ထဲကဘလို့ဖြစ်တော့ဟမ် ငါနဲ့တော့သူ့လိုသတင်းစာဖတ်ချင်လိုက်တာဟုတ်ကဲ့လားအဲ့တော့သူသတင်းစာဖတ်တာငါမနာလို့တော့ဟုတ်ကဲ့လားသူသတင်းစာဖတ်နိုင်တာမနာလို့တော့ဘာကြောင့်လဲဆိုတော့သတင်းစာတွေကအကြောင်းတွေသူကပဲပြောပြောနေတော့ကိုကနားထောင်ရုံနားထောင်နေရတယ်အဲ့ဒါသဘောမကျဘူးကိုကလည်းပြောကျင်သေးတယ်ပြောကျင်သတင်းစာဖတ်ဖို့ဖတ်နိုင်လားမဖတ်နိုင်ဘူးအဲ့တော့ပြောရလား မပြောရတော့အဲ့ဒါသူပြောနိုင်တာကိုမနာလို့တော့လူတဘာဝအဲ့တော့မနာလို့တဲ့အိတ်တာကိလေသာကို ဝင်မလာဘူးလားဝင်လာတယ်အစရှိသည်ဖြင့်မျက်စိအကြောင်းပြုပြီးလောဘလည်းဝင်နေဒေါသလည်းဝင်နေမာနလည်းဝင်နေဒိဋ္ဌိလည်းဝင်နေဝိသိကိစ္စလည်းဝင်သေးတာပေါ့ဝိသိကိစ္စဆိုတာဘာတော့ဝိသိကိစ္စဆိုတာဘာတော့ ယုံမှားတန်မြတ်ဟုတ်ကဲ့လား doubt ပေါ့ဟုတ်ကဲ့လားဘာ doubt တုံးယုံမှားတန်မြတ်ပေါ့ဟုတ်တယ်မဟုတ်လားအဲ့တော့ယုံမှားတန်မြတ်ကမဝင်နိုင်ဘူးလားဝင်နိုင်တယ်ဆိုကြပါစို့ကိုကမျက်စိကမှုန်တယ်ကောင်းကောင်းကမမြင်ရဘူးကို10ဘိတ်လောက်မှကလေးတယောက်ကလာတယ် အာအဲ့ဒါငါမြည်လားဟဲ့ဟုတ်မှဟုတ်လားသူမြမြည်လားဟဲ့ဟောအဲ့ဒါဘာဖြစ်တာယုံမသံမြဖြစ်တာဟုတ်ကဲ့လားတော့じゃဘုရားရှင်ရှေ့သွားတဲ့အခါကျတော့ဘုရားရှင်တို့ဖူးပြန်တဲ့အခါမျက်စိကကောင်းကောင်းမမြင်ရတော့တရားဒက္ခိဏသာခာကိုရောလားဟဲ့ဟိုတမလင်းခွေကိုရောလားဟဲ့အစရှိသည်ဖြင့်မဆုံးပြတ်နိုင်ဘူးသူကဒက္ခိဏသာခာကိုရောမှပိုးချီညိုတာဟုတ် ဒက္ခိဏသာခကိုရောဆိုတာသိလားဘလို့ဟာတော့အော်ဖယားဆင်းတုတွေမှာအယုတ်အဆိုးဆုံးဆင်းတုလေမဟုတ်လားခန္ဓာကိုယ်ကလည်းပုတိုရိုးနဲ့လက်ဘင်းကလည်းမပါဘူးမျက်နှာကလည်းအထူးသဖြင့်အယုတ်ဆိုးအောင်ထုထားရတယ်အဲ့ဒီကိုယ်တော်ကိုဘာခေါ်တော့ဒက္ခိဏသာခါတဲ့ ပထမကတော့ဟိုရင်ဘောရိညောင်ပင်တောင်ကိုင်းကဂိုင်းကိုထုလို့ဒက္ခိဏသာခါလို့ခေါ်တာနဲ့တူပါတယ်နောက်ကြတော့ဘာနဲ့ထုထုအဲ့ဒီအယုတ်နဲ့တူပြီဆိုလို့ရှိရင်ဒက္ခိဏသာခါဖြစ်သွားရောဘာကြောင့်များ သူကကြည်ညိုရအောင်ဒီမတတ်ပဲတဲ့ယုတ်ထုတော်မိကွင်းလို့အေးမိကွင်းလို့မိကွင်းလို့တယ် တချို့နေရာမီးလောင်တာကြတော့ဒကိဏအတာခါကိုရောရဲ့ကြောင်းတော်ရောရုပ်စုတော်ရောပါသွားတာမရှိဘူးလားရှိတယ်မဟုတ်လားအဲဒါပေမဲ့လူအစွဲဆိုတာရှိတာကိုအဲ့တော့သူကဒကိဏကတာခါကိုရောစွဲနေတော့ဒကိဏတာခါဖူးမလို့ရွေးလိုက်တာဘုရားရှင်ကလည်းပဲဘုရားရှင်တို့ကလည်းပဲ၄၅၆ဆူရှိတကောရွေးလိုက်တာဒါဒကိဏတာခါဟုတ်ထမဟုတ်ဘူးထမရဲ့ ဒီဘက်ကိုတော်နဲ့တူပါတယ်ပန်းတင်မလို့လျှောက်ရိုးရင်တာဟုတ်ကလားကဲအဲ့ဒါဘာခေါ်တော့ doubt ပေါ့မဟုတ်ဘူးလားတန်မြတ်ဖြစ်နေတာမဟုတ်ဘူးလားအဲ့တော့တန်မြတ်ဖြစ်နေတာကုသိုလ်လားအကုသိုလ်လားကိလေသာပဲဟုတ်ကဲ့လားအဲ့ဒါလိုလဲမျက်စိအကြောင်းပြုပြီးတော့ဒီကိလေသာမျိုးလဲဝင်နိုင်သည် အဲ့ဒါလို့ဝင်ပြီဆိုလို့ရှိရင်ဘယ်ဘက်ကန်းတင်တယ်တဲ့အဲဒီဘက်ကန်းတင်ပြီဒါဖြင့်အဲ့ဒီအဖွာခင်ကမြစ်ရေရင်ကြောမျောမလားမမျောဘူးဆိုလို့ရှိရင်တော့ဘယ်မရောက်တော့မလဲနိဗ္ဗာန်တည်းဟူသောသမုဒ္ဒရာမရောက်တော့ဘူးဟုတ်ကဲ့လားအခုခေတ်ကြတော့အဲ့ဒါလို့ဒီဘက်ကန်းတင်စရာတွေပိုမပေါ်ဘူးလားပေါ်ပါဘူးဘယ်လိုပါလဲ မျက်တောင်ကော့အောင်ဆိုပြီးမျက်တောင် အကော့အငှားတက်ရတယ်မဟုတ်လားအငှားတက်ပြီးတော့မှန်တဲ့တကြီးကြီးနဲ့အချိုးကြပါလားဟဲ့မကြသေးဘူးထောင်လွန့်နေသလားဟဲ့ဓမ္မနို့ပြုတ်များပြမလားဟဲ့ဟုတ်ကလားအဲ့တော့အချိုးမကြသေးခင် စိတ်ထဲမှာမကျေနပ်သေးသမျှပြင်နေတဲ့အချိန်မှာဒေါသကိလေသာဝင်မနေဘူးလား ဟာကိုကိုကိုအစဉ်ပြေးသွားပြီလို့အောင်းမိလို့မှန်နဲ့ကြည့်လိုက်လို့အမေငါဟာတော်တော်ကိုဟုတ်သွားတယ်အဲ့ဒီခါကျတော့ဘာကိလေသာဝင်လဲအေးငါမျက်တောင်ကတတ်လိုက်တော့ဟိုဘက်အိမ်ကမိမ့်မတယ်တော့ငါသားပြီဟုတ်ဘူးလားအဲ့ကျတော့ဘာကိလေသာမာနဒီမျိုးသမီးဘယ်ဘက်ကန်းတယ်မလို့အဲဘယ်တော့ကြာမလို့တင်းနေတာဘယ်တော့ကြာမလို့ ဘယ်တော့မှမကြဘူးဒီလောက်ပြင်းနေကြတဲ့ကသူကြဖို့ဆိုမှစိတ်မကူပဲနဲ့မဟုတ်ဘူးလားတချို့ကြတော့ဒါလည်းတချို့ကြတော့ရှိသေးတယ်လေအခုခေတ်မျက်လုံးကျင်းလို့တယ်မျက်လုံးကျယ်အောင်ဘယ်လိုလုပ်တော့ပါတယ်ရှဲရိုးတွေလောက်ရတယ်ရှဲရိုးတွေဆိုတော့အိုးမဲတွေကွင်းတာမလားမဟုတ်လား အဲအုံးမဲတွေကွင်းပြီးတော့ကြည်လိုက်တယ်အမှန်နည်းနည်းလေးတော့ကျဲလာပဲမှန်နဲ့ကြည်လိုက်တယ်ဟုတ်ကလားသဘောမကျဘူးလားကျတယ်ဘာကိလေသာဝင်မတော့လောဘကိလေသာ ဝင်ပြီဟုတ်တယ်မဟုတ်လားဒါကမျက်စိအကြောင်းပြုပြီးတော့ကိလေသာဖြစ်တာနားအကြောင်းပြုပြီးတော့လည်းပဲကိလေသာဖြစ်တာပဲနားအကြောင်းပြုပဲလောကိလေသာဖြစ်လာဟောမသိဘူး အဲဘယ်လို ਆ လဲဩငါနာကိုအခက်ကိုခက်ပါတယ်လူလဲကောင်လာထထိုင်းပြီးတရားနာပေတဲ့ဘာမှလည်းမကြားရမဟုတ်ဘူးလားတရားဟောဘုန်းကြီးမြင်ုံမဲ့မြင်ရတယ်ဘာမှလည်းမသိဘူးဝမ်းသာတာဗောဟမ်ဘာကိလေသာဝင်တော့ဟောဒေါသကိလေသာဝင်နေဟုတ်ကဲ့လား အဲ့ဒါလို့စိတ်ထဲကူးနေတော့လမ်းမဝနေပြီးတော့အဲ့ဒါရေခံကားကသချင်းကြီးတွေကြယ်ကြီးတွေဖွင့်ပြီးတော့မောင်းသွားတယ်သချင်းတွေအကြယ်ကြီးဖွင့်မောင်းမောင်းသွားတော့ဒီခါကျတော့ကြားပြီမဲဟုတ်ကလားမဲသူတို့သချင်းကလည်းကောင်းသားဟဲ့ကဲဘာကိလေသာဝဲမနော်လောဘကိလေသာဘယ်ဘက်ကံကပရော မဟုတ်ပေဘူးလားတချို့ကြတော့မလုပ်တယ်လဲလို့ဆိုတော့လူတော်တဲ့သွားတဲ့အခါကျတော့စိတ်ငကကြီးပန်သွားတယ်အစတည်းကမှန်နဲ့ကြည့်ရတယ်ငါငါငကတော်တော်မြင်ရတော်တော်ထင်ရှားရလားပေါ်လွင်ရလားမပေါ်လွင်သေးဘူးဆိုပေါ်လွင်အောင်ကြည့်ရတယ်ထထအဲ့ဒီကလေးကဘယ်ဘက်ကန်းကပ်ကပ်ပြီအဲလူတော်တဲ့ရောက်စကားပြောတဲ့အခါကျတော့ ဘယ်လိုပြောရလဲခေါင်းတလှုပ်လှုပ်နေဟုတ်တယ်မလားခေါင်းတလှုပ်လှုပ်နေဘာဖြစ်လို့အဲ့လိုပြောရလဲဟဲစိတ်ငကကြည့်ဝင့်ငနဲ့ဝင့်ငနဲ့ဖြစ်ဟုတ်မဟုတ်လားကဲဘယ်ဘက်ကငကပါတော့ဘာကိလေသာဝင်တော့အဲဝင်စရာတွေအများကြီးနော်နော်ဒီဘက်ကကတ်စရာတွေအများကြီးအခုခေတ်ကြမှာပိုများတာနော် အခုခေတ်ကြမှာပုံများတာအဲ့ဒီလိုဒီဘက်ကန်းကတ်နေပြီဆိုလို့ရှိရင်တော့တဲ့သမ္မာဒိဋ္ဌိမဲ့ခင်ရေရင်ကြော မမျောတော့ဘူးတဲ့နိဗ္ဗာန်တည်းဟုသောသမုဒ္ဒရာရောက်မယ်ရောက်မှလားမရောက်ဘူးလားမရောက်တော့ဘူးဟုတ်ကဲ့လားတို့အတူပဲနေစိပုံလေးတွေ့တာနဲ့အကြောင်းထဲမှာနေစိဘာတွေကလည်းဟိုနာဆိုင်ဒီနာဆိုင်နဲ့ကိုကလည်းယောဂီကိုယောဂီဆိုတော့ ကြွားတယ်လှမ်းတယ်ချတယ်ရှုမှတ်သွားတယ်နင်းစီပွင့်ကမနင်းစီပွင့်နာရောက်တော့အနတ်ကမွှေးလိုက်တာနှာခေါင်းနဲ့တိုးလိုက်တော့အမဲအဒီနာပန်းရှိတယ်ထမရဲ့ဟောလှည့်ကြည့်လိုက်တယ်ဗာတွေ့မျက်စိလုံလို့ပေါ့ဟမ်အဲ့တော့ယောဂီအနေနဲ့က အမွှေးနှံဝင်တာနဲ့ပဲလှည့်ကြည့်ရမှာလားဘာလို့ရမှာတော့ဘယ်လိုရှုမှတ်ရမလို့မွှေးတယ်မွှေးတယ်ရှုမှတ်ရမှာဟုတ်တယ်မဟုတ်လားမွှေးတယ်မွှေးတယ်ရှုမှတ်လို့အမွှေးနှံမပြောက်လို့မို့ကြည်ကျင်စိတ်ပေါ်ရင်ကြည်ကျင်တယ်ကြည်ကျင်တယ်ကြည်ကျင်စိတ်ရှုရမှာလှည့်ကြည့်ရမှာမဟုတ်ဘူးမဟုတ်ဘူးလားအဲကြည်ကျင်စိတ်ပျောက်သွားပြီဆိုရင်တော့လှည့်ကြည့်မိပါဦးမလား မကြည့်မိတော့ဘူးတကယ်လို့ကြည့်ခြင်းစိတ်ကမပြောက်ဘူးဆိုလို့ရှိရင်တော့ကြည့်မိသွားမှာပဲအဲကြည့်မိပြီဆိုလို့ရှိရင်တော့ဘယ်လိုရှုရမှာတော့ဩကြည့်တယ်လို့မရှုရဘူးပေါ့ကြည့်တယ်လို့မရှုရဘူးလားမြင်တယ်ဆိုတာမကြည့်ပဲနဲ့မြင်မှမလားကြည့်လို့မြင်တာမဟုတ်ဘူးလား အဲ့တော့ကြည်တာအရင်ရှုရမလားမြင်တာအရင်ရှုရမလားကြည်တယ်ကြည်တယ်ရှုရမှာပေါ့မြင်တော့လေမြင်တယ်မြင်တယ်ရှုရမှာပေါ့အဲ့ဒါလို့နိုင်အောင်ရှုနိုင်ရင်ဖြင့်အဲ့ဒီနှင်းစီပွင့်နဲ့ဆိုတဲ့အစင်းနဲ့ပတ်သက်လို့ကိလေသာဝင်မမလားမဝင်ဘူးနိုင်အောင်မရှုနိုင်ရင်ဖြင့်ဝင်မှာပဲဟုတ်တယ်မဟုတ်လားအဲ့တော့နိုင်အောင်မရှုနိုင်ဘူးဆိုတဲ့အခါကျမလေးလှိုက်တာနော် လှမ်းလိုက်တာနှောလို့ဆိုတော့အဲ့ဒီနှင်းစီပွင့်ခူးကျင်တဲ့စိတ်ကနောက်ကပါလာပြီ။ဘာလို့ဖို့ခူးကျင်တာတော့ဟမ်ဖျားတင်မို့ဖျားတင်မို့စိတ်ကအရင်ဖြစ်မလားကိုယ်ကောင်းပါမို့စိတ်ကအရင်ဖြစ်မှာပေါ့မဟုတ်ဘူးလားကောင်းပါမို့စိတ်ကမလေးငါများ ပန်လိုက်ရရင်တော့အတော်လှသွားမှာပဲပြီးတော့မှတတိယပြီဟဲငါဥပုပ်ကြီးနေပါလားဟုတ်ကဲ့လားအဲ့ဒီခါကျတော့မှကြပြာကြရမှတ်တယ်မြင်နေမြင်နေမြင်နေနော်မြင်နေမြင်နေမှတ်တယ်အဲ့ဒီခါကျတော့မှပြီးတော့မှကိုယ်စိတ်ကိုပြင်လဲရတယ်အေးဖရားတင်မှုကဘိုးကောင်းပါတယ်ဟုတ်လားအဲ့ဒီခါကျတော့ဟိုဘက်ကတင်သေးလား မနှင်တော့ဘူးနော်ဒါပေမဲ့ဖရာတင်မှုကပိုကောင်းပါတယ်ဆိုတာကိုယ်စိတ်ကို ပြင်ယူရတာမဟုတ်လားစိတ်ရဲ့ပဂရိတဘာဝဟုတ်ကဲ့လားအဲပဂရိတဘာဝကဘာတော့ပန်းညင်တာမဟုတ်လားဟုတ်ကဲ့လားဒီတော့ပြင်းယူရတဲ့စိတ်နဲ့ပဂရိတဘာဝစိတ်ဘယ်သူကအာကောင်းမလဲဟဲ့တော့ဖရာတင်တာပိုးကောင်းပါတယ်ဆိုတဲ့အထဲပဲ ပိုင်ရင်လည်းကောင်းပါတယ်ဒီလိုကမဖြစ်နိုင်ဘူးလားအဲ့ဒီတော့ကိလေသာကကြားဝင်မလာဘူးလားဟိုအမေရိကမှာလေ Illinois ပြည်နယ်မှာရှမ်ပိန်းတက္ကသိုလ်ဆိုတာရှိတယ်အဲ့ဒီတက္ကသိုလ်ကမမောက္ခမမနာမည်သူဟာနာမည်တော့ပုံကင်ထမရဲ့လူကတော့ဟိုထဲမှာအိန္ဒိယနဲ့အင်္ဂလိပ်နဲ့စပ်ထားတာအင်္ဂလိပ်အိန္ဒိယ အဲသူအမျိုးသမီးကအမေရိကန်အမျိုးသမီးတခြားအမေရိကန်အမျိုးသမီးလို့သူကအရမမြင်ဘူးအရခနိုင်နိုင်မယ်သူတို့ကဗမာပြည်လာပြီးတော့ဒီတကာကချင်းတောင်ကဟိုလူမျိုးစုစကားတွေရှေးကလိုက်ပြီးတော့လေ့လာတာ၄၅၆နှစ်ဒါကြောင့်ဗမာစကားလည်းပြောတတ်တယ်ချင်းစကားလည်းပဲချင်းစကားအမျိုးပေါင်းတော်တော်များများပြောတတ်တယ်အဲ့ဒါလိုနေလာတော့ ဟိုမှာတော့အခုတော့တို့ပြန်ပြီးအဲရှမ်ပိန်းတက္ကသိုလ်မှာအလုပ်လုပ်တယ်ဘုန်းကြီးတို့သွားတဲ့အခါတရားဝင်ဝင်အားထုတ်ပါတော့အဲ့ဒီအမျိုးသမီးကအမြဲတမ်းမြန်မာလိုဝတ်တယ်မြန်မာလိုဝတ်ပြီးတော့မြန်မာလိုနောက်တွဲတုံးထုံတယ်လေစတုံးထုံတယ်ထုံပြီးအမြဲတမ်းသူ့ကောင်းမှပန်းတပွင့်အမြဲတမ်းရှိတယ်ဘယ်ခါကြည့်လိုက်ကြည့်လိုက်အဲ့ဒီပန်းမွေကအဲ့ဒါသူ့ပန်းတပွင့်ကပန်းမိလားအတုမဟုတ် အသူကြည့်လိုက်တယ်ဆိုလို့ရှိရင်နောက်ကနေကြည့်ရင်အဲ့ဒါမြန်မာမျိုးသမီးပဲအဲမျက်နှာကလည်းပဲတိတ်ကြီးတော့အမေရိကန်မဆန်လာပါဘူးအဲအရှိတိုင်းမျက်နှာမျိုးခတ်အသွင်ရှိပါတယ်အမြဲတမ်းပဲဘယ်ခါဖြစ်ဖြစ်မြန်မာလုံကြီးအင်ကြီးတော်မှရင်ဘုံအင်ကြီးနဲ့အခြေကလိုဝတ်တာအဲ့ဒါပန်းပွင့်နဲ့ဘုန်းကြီးကမေးတယ် ပန်းပွင့်ကအမြဲတမ်းတွေ့နေရတာပဲအမြဲတမ်းပန်နာလားဆိုအမြဲတမ်းပန်နာပါတဲ့ဘာဖြစ်လို့ပန်နာတော့ဆိုမိမလပန်းပန်တပွင့်တန်းနဲ့မိမလပန်းပန်တပွင့်တန်းနဲ့ဟုတ်ပဲသူအဲ့ဒီတိုင်းပေါ့ပန်တဲ့အခါကျတော့လေဒီလိုတဲ့တယ်မထိုးဒီခတ်ဆောင်းဆောင်းကသူကခတ်ဆောင်းဆောင်းကတို့တာဘုန်းကြီးကလည်းသူ့သေးချာလေ့လာတယ်အဲကိုယောဂီကိုသူက ကိုယောဂီတဲ့ဒီတော့သူတဲ့အမေရိကပြန်ရောက်ကြတဲ့ကဒီလိုပဲဝတ်တယ်တဲ့အမေရိကပြန်ရောက်လာတဲ့အခါကျတော့တဲ့သူတို့ပြန်ရောက်စဉ်ကတော့သင်္ဘောနဲ့လာရတာတဲ့သင်္ဘောပေါ်ကဆင်းလိုက်တဲ့အခါကျတော့တဲ့ဒီကမိန်းကလေးတွေဂါဝန်တိုးတိုးနှံ့နှံ့လေးတွေနဲ့ဒူးပေါ်ပေါင်ပေါ်တွေ့ရတော့ရှက်လိုက်တာတဲ့ဒါဖြင့်အဲ့ဒီတော့ကရှက်တော့အခုရောဆိုအခုပိုးရှက်တာပေါ့တဲ့အဲ့ဒါလိုအဲ့ဒီအမျိုးသမီးကပြောတယ် ဒါကြောင့်ဘုန်းကြီးအခုစဉ်းစားမိတယ်ဒီအမျိုးသမီးအခုအချိန်ဗမာပြည်ပြန်ခေါ်ပြီးပြလိုက်ရဘယ်နဲ့နေမလဲလို့ဟမ်ဗမာတွေကြလိုက်ရဘယ်နဲ့နေမလဲဆန်လေးတွေနဲ့ဒူးပေါ်ပေါင်ပေါ်တွေ့ရတော့ရှက်လိုက်တာတဲ့ဒါဖြင့်အဲ့ဒီတော့ကရှက်တော့အခုရောဆိုအခုပိုးရှက်တာပေါ့တဲ့ အဲ့ဒါလိုအဲ့ဒီအမျိုးသမီးကပြောတာဒါကြောင့်ဘုန်းကြီးအခုစဉ်းစားမိတယ်ဒီအမျိုးသမီးအခုအချိန်ဗမာပြည် ပြန်ခေါ်ပြီးပြလိုက်ရဘယ်နဲ့နေမလဲလို့ဟမ်ဗမာတွေကြလိုက်ရဘယ်နဲ့နေမလဲဟဲ့သူပြောမှာပဲအမေရိကတည်းမဟုတ်ဘူးဗမာပြည်မှာလည်းရှက်စရာတွေပါလားလို့သူပြောမှာပဲမဟုတ်ဘူးလားဗမာပြည်မှာလည်းအခုယောဂါတွေထကုန်ပြီမဟုတ်လား အနောက်တိုင်းယောဂါတွေကူးကုန်ပြီအဲ့ဒီယောဂါတွေကူးရတဲ့ဟိုယောဂါကူးရင်ဒုက္ခဟုတ်ဘူးလားအဲတရားလည်းပဲရောက်တာဟမ်ဩပန်းပန်းနာအင်းဟုတ်ပြီဟုတ်ပြီเนาะဒီတော့အဲ့ဒါလို့ မြင်မြင်ချင်းပန်ញင်တဲ့စိတ်ဖြစ်တယ်သို့မဟုတ်မပန်ရရဲ့စိတ်မချမ်းသာတဲ့ဒေါသဖြစ်တယ်ဆိုတာဒီဘက်ကကတ်တာမကတ်အောင်ဘယ်လိုလုပ်ရမလဲဘာကြောင့်ကတ်တယ်လဲမရှုမှတ်လို့မဟုတ်ဘူးလားရှုမှတ်ရင်မြင်နေမြင်နေမြင်နေမြင်နေလို့မြင်မြင်ချင်းရှုမှတ်ရင်ကိုယ်ကရှုမှတ်တဲ့အလေးအကျင့်ကလည်းရှိတယ်ဆိုလို့ရှိရင်မြင်နေမြင်နေရှုမှတ်ရင် ဘာဖြစ်သွားလဲလို့ဆိုတော့ရှုမှတ်တဲ့စိတ်ကအားကောင်းသွားတော့ဟိုမြင်တဲ့စိတ်ကအားသေးသွားတယ်မြင်တဲ့စိတ်ကအားသေးသွားတဲ့အခါကျတော့အဲ့ဒါကိုပန်းပွင့်လို့မြင်အောင်တော့အာနှင်းစီပွင့်မယ်လှတယ်မလှဘူးအဲ့ဒီအထိစိတ်ကမရောက်တော့မြင်စိတ်ကအားသေးသွားတဲ့အတွက်အဲ့ဒီအထိစိတ်ကမရောက်တော့မြင်ယုံမျှပဲမြင်ရတဲ့သဘောဖြစ်ယုံမျှပဲဒါပဲရှိတယ်အဲ့တော့မြင်နေမြင်နေမြင်နေမှတ်တိုင်း မြင်တယ်လို့ရှုတဲ့စိတ်ကမြင်စိတ်ကိုသွားပြီးတော့ तू ကနှောင့်ရှက်တာကိုနှောင့်ရှက်တော့မြင်စိတ်က तू မြင်ရတဲ့အာယုံကိုပိပိသားသာ तू မမြင်ရတော့ပိပိသားသာမမြင်ရတော့ဝါတတပဲမြင်ရတယ်မပိမသားပဲမြင်ရတယ်ဆိုတော့ဒါပန်းလားပန်းလို့သိတိတံဘာပန်းမွင့်လဲလှသလားမလှဘူးလားအဲ့ဒီအထိသိနိုင်လောက်အောင်မြင်စိတ်ကအာမကောင်းတော့အာမကောင်းတဲ့အတွေ့ လှတယ်လို့မသိတဲ့အတွက်လည်းပဲလောဘကိလေသာ မဖြစ်တော့မလှဘူးလို့မသိတဲ့အတွက်လည်းဒေါသကိလေသာ မဖြစ်တော့ဘာကြောင့်လှတယ်မလှဘူးမသိတာလဲလို့ဆိုတော့ရှုမှတ်လို့ရှုမှတ်တဲ့စိတ်ကမြင်စိတ်ကို အတက်နှောင့်ရှက်လို့ဒီအတိုင်းပဲယောဂီတို့အထုတ်တဲ့အခါမှာစိတ်ထွက်တယ်လွင့်တယ်စဉ်းစားတယ်တွေးတယ်စိတ်ကူးတယ် အဲ့ဒီအခါမှာစိတ်ထွက်တော့ထွက်တယ်ထွက်တယ်ရှူတယ်လွတ်တော့လွတ်တယ်လွတ်တယ်ရှူတယ်စဉ်းစားတော့စဉ်းစားတယ်ရှူတယ်တွေးတော့တွေးတယ်ရှူတယ်စိတ်ကူးတော့စိတ်ကူးတယ်ရှူတယ်အဲ့ဒါရှူတဲ့အခါမှာခတ်သက်သက်နဲ့တင်းနေရင်ရှူလိုက်တယ်ဆိုလို့ရှိရင်တွေးတယ်တွေးတယ်တွေးတယ်တွေးတယ်တွေးတယ်တွေးတယ်နဲ့အဲ့ဒါလို့ရှုလိုက်လို့ရှိရင်တွေးစိတ်ကအာကောင်းမလားရှုစိတ်ကအာကောင်းမလားရှုစိတ်ကအာကောင်းပြီဆိုတော့တွေးစိတ်ကသူတွေးကျင်တာကိုပုံပေါ်အောင် တွေးနိုင်အောင်မလား မတွေးနိုင်တော့ဘူးမတွေးနိုင်တဲ့အခါကျတော့တွေးရတဲ့အရာဟာဘာလို့သေချာသိသေးလားမသိတော့ဘူးမသိတဲ့အခါကျတော့တွေးရတဲ့အရာဟာရဲ့ပညာသဘောဟာမထင်ရှားတော့ပညာဆိုတာဒါဖြင့်လူပဲဒါဖြင့်နတ်ပဲဒါဖြင့်ပန်းမင်ပဲဒါဖြင့်စပွဲပဲဒါဖြင့်အယုတ်ပဲဒါဖြင့်စက္ကူပဲလို့အဲ့ဒါလို့သိလာတာကိုပညာပေါ်တယ်လို့ခေါ်တယ် စကုပညာအယုတ်ပညာလူပညာခွေးပညာနွားပညာအစရှိတွေအဲ့ဒီပညာတွေအဲ့ဒီပညာတွေကဘာအကြောင်းပြုပြီးတော့ဒီပညာတွေထင်လာတယ်လဲဆိုတော့ပုံသဏ္ဍာန်အကြောင်းပြုပြီးထင်လာတယ်ပုံသဏ္ဍာန်ကဆိုကြပါစို့ဒီဘက်မှာလျှောက်သွားတာတွေ့လိုက်တယ်တွေ့လိုက်တဲ့အခါကျတော့ကြည်လိုက်တယ်ကြည်လို့မြင်တော့မြင်နေမြင်နေမြင်နေရှုလိုက်တယ်ခြေလေးကြောင်အမီးနဲ့နရွက်ထောင်ပြီးတော့ သွားတာတွေ့ပြီဆိုလို့ရှိရဲ့ဟောဒီပုံသဏ္ဍာန်တွေ့ရင်စိတ်ကဘယ်ရောက်သွားတော့ဒါဖြင့်ဘာပဲလို့စိတ်ကသွားပြီးသိတော့အခွေးပဲလို့သိတယ်ဟော ခွေးပညာပေါ်မလာဘူးလားအဲ့ခွေးပညာဟာဒီပုံသဏ္ဍာန်အကြောင်းပြုပြီးပေါ်လာတာပုံသဏ္ဍာန်ကလည်းပညာပဲခွေးဆိုတဲ့နာမပညာဝေါဟာရပညာသင်္ကေတပညာပါဆင့်လာတယ်ဆင့်လာတော့ခွေးလို့ဖြစ်လာတဲ့ပညာထင်လာပြီဆိုတော့အဲ့ဒါကိုမှကိုကမြင်နေမြင်နေလို့ နိုင်အောင်မရှိနိုင်သေးရဲ့အော်ခွေးလေးကဝါလို့လှလိုက်တာဟောပိုးပြီးတော့အသေးစိတ်ပြီးသားမလားဟုတ်လားပြီးသားလာတယ်အဲ့ဒီခါကျတော့မလေးငါအိမ်မွေးရရင်ကောက်မှာပဲဟောဘာဝင်လာပါလဲလောဘဝင်လာပြီဒီတော့မြတ်စွာဘုရားကတစုံတရာမြင်ရင်တဲ့အဲ့ဒီမြင်ရတဲ့အရာရဲ့ ပုံသဏ္ဍာန်အကြံပြင်းလဲစိတ်แท้ပေါ်မလာစေနဲ့တဲ့အဲ့ဒါကိုနိမိတ်တဲ့ဂါယီခေါ်တယ်မာနိမိတ်တဲ့ဂါယီဟောတိမာနုပြင်းစနဲ့ဂါယီဟောတိရူပံဒိဋ္ဌဝါမာနိမိတ်တဲ့ဂါယီဟောတိမာအမြနုပြင်းစနဲ့ဂါယီဟောတိရူပံအစင်းကိုဒိဋ္ဌဝါမြင်ရသည်ရှိသောမာနိမိတ်တဲ့ဂါယီဟောတိအဲ့ဒီအစင်းရဲ့ပုံမှန်တရာအကြမ်းမြင့်လဲစိတ်แท้မပေါ်စေနဲ့တဲ့မာအနုပြင်းစနဲ့ဂါယီဟောတိအဲ့ဒီမြင်ရတဲ့အရာရဲ့ ပုံသဏ္ဍာန်အသေးစိတ်လည်းစိတ်ထဲမပေါ်စေနဲ့တဲ့အဲ့ဒီမပေါ်အောင်ပေါ်ရင်ဘာဖြစ်တယ်ဆိုယတဝဒိကရဏမေနံသက္ခုံတရိယအတဟုတံဝိဟရန္တံအဘိဇာဒေါမနတာပါပကအကုတလဓမ္မအနွတ်တဝေယုံနဲ့ရှင်းရမဟုတ်လားဟမ်ဘာလို့မရှင်းတော့ဩရှင်းအောင်ပါဠိလေးပါလေးသင်ထားရပေါ့နော် ယတောအဓိကရဏမေနံသက္ခုံရိယအတ္တဟုတ္တအဲ့ဒီအဆင့်ကိုမြင်ရင်းဟူသောအကြောင်းကြောင့်တဲ့သက္ခုံတွေကိုမဆောင်စည်းတဲ့ပုဂ္ဂိုလ်မှာတဲ့လောဘဒေါသအစရှိတဲ့ကိလေသာတရားတွေရဲ့အနှိမ့်ဆက်ခံရတယ်တဲ့ဟောပြန်နှထောင်ကြည့်ပါအဲ့ဒါလို့ပုံတရံအကြမ်းမြင်ပုံတရံအသေးစိတ်တွေပေါ်လာခြင်းကြောင့်တဲ့စက်ခုံတွေမဆောင်စည်းတဲ့မျက်စိကိုမဆောင်စည်းတဲ့ပုဂ္ဂိုလ်မှာ လောဘဒေါသစတဲ့ကိလေသာတရားတွေရဲ့အနှိမ့်ဆက်ခံရတယ်တဲ့နားလည်လားဘာပြောတာလဲမြင်ရတဲ့အစဉ်ကိုမြင်နေမြင်နေလို့မရှုမှတ်တဲ့အတွေ့တဲ့အဲ့ဒီမရှုမှတ်တာဒီပင်လင်စက်ခုံတွေကိုမဆောင်စည်းတာပဲဆောင်စည်းတယ်လို့ဉာဏ်ကငါဆိုတဲ့အမှန်တပိတ်ဆိုတာပြောတာစက်ခုံတွေခေါ်တဲ့မျက်စိကိုဆို့ပိတ်ထားလိုက်တယ် ဆိုပိတ်ထားလိုက်တယ်ဆိုတာကိလေသာမဝင်အောင်အခုတော့ပုံသဏ္ဍာန်အကြံမြင်လဲပေါ်သွားပြီအသေးစိတ်လဲပေါ်သွားပြီမလေးဝါလိုက်တယ်ဝါလိုက်တဲ့ခွေလေးလှလိုက်တာနော်နရွက်ကလေးကကုတ်ကုတ်ကလေးနဲ့မလေးအမွေးလေးကလည်းဖြူးဖွေးနေတာပဲဟောအဲ့ဒါအသေးစိတ်မဟုတ်လားအဲ့ဒီအခါကျတော့ဘာတွေဝင်လာဗလဲလောဘဝင်လာပြီဟုတ်ကဲ့လားဒါပေမဲ့ကို့မှာဒီခွေးမျိုးမရှိဘူးဒီခွေးမျိုးဝယ်နိုင်တဲ့အားလည်းမရှိတော့မလေး သူတို့မြတ်တော်ရိုက်တာနော်ငါဒီခွင်းမြတကောင်မှရှိဘူးခဲ့ဟောဘာဖြစ်သွားလဲဟောဒေါသဝင်သွားပြီအဲ့ဒါပြောတာစက်ခုံတရေမဆောင်စည်းလို့မျက်စိကိုမဆောင်စည်းတဲ့အတွေ့တဲ့ဒီပုဂ္ဂိုလ်မှာလောဘဒေါသရဲ့အနှိမ့်ဆက်ခံရတယ်တဲ့ဟောအဲ့ဒါလိုချင်တာဟာအနှိမ့်ဆက်ခံရတာပဲမဟုတ်လားဩငါမရှိဘူးဟဲ့လို့စိတ်မချမ်းသာတာဟာ ဒေါသရဲ့အနှိမ့်ဆက်ခံရတာပဲမဟုတ်လားမစက်ခုံတွေကို မဆောင်စည်းဘူးဆိုတာမျက်စိကိုမဆောင်စည်းဘူးတဲ့တဲ့ပြောရင်မြင်ရတာကိုမရှုမှတ်ဘူးသောတိန်တွေကိုမဆောင်စည်းဘူးဆိုတာနားကိုမဆောင်စည်းဘူးတဲ့တဲ့ပြောရင်ကြားတာကိုမရှုမှတ်ဘူးခါနိုင်တွေကိုမဆောင်စည်းဘူးမဆောင်စည်းဘူးဆိုတာနန္နာကို မရှုမှတ်တာနန္နာကိုမရှုမှတ်တာ အဲ့ဒါလို့မရှုမှတ်တဲ့အတွက်ပထမအကြမ်းမြင်ပုံသဏ္ဍာန်သွားတွေးလိုက်တယ်တွေးပြီးတော့ဒါပြင်ခွေးပဲလူပဲနတ်ပဲပြင်မာပဲအရာဝတ္ထုပဲလို့ပုံပေါ်သွားတယ်ပုံသဏ္ဍာန်ပညာပေါ်သွားပေါ်သွားပြီးတော့မှနောက်တစ်ခါကိုကမရှုမှတ်ပြန်တော့ထပ်ပြီးတော့စိတ်စိတ်ဆတ်ဆတ်ကြည့်ပြန်တော့အသေးစိတ်အချက်လက်တွေလည်းတွေးလာပြန်တယ်နေရွက်ကလေးကဘယ်လိုဟဲ့အမီးလေးကဘယ်လိုဟဲ့ခြေထောက်ကဘယ်လိုအမွေးမင်းကဘယ်လိုနဲ့စရှိသဖြင့်အသေးစိတ်ပေါ်လာတယ် အဲအသေးစိတ်ပေါ်လာပြီဆိုတော့ကိလေသာကပိုးပြီးတော့ဝင်မလာဘူးလားဝင်လာတယ်ဒါကြောင့်မို့မြင်ရင်မြင်ချင်းသာချက်ချင်းမှတ်လိုက်ရဲ့နော်မြင်နေမြင်နေမြင်နေလို့တွတ်မှတ်ရဲ့နော်မြင်စိတ်ကိုရှုတဲ့စိတ်ကနှောင့်ယှက်တဲ့အတွက်မြင်စိတ်ဟာမြင်ရတဲ့အရာကိုပြီးပြီးသားသာမမြင်ရဘူးမမြင်ရတော့ခွေးလို့လည်းမသိဘူးကြက်လို့လည်းမသိဘူးနွားလို့ဆိတ်လို့လည်းမသိဘူးမြင်လိုက်ရတာပဲရှိတယ် အဲ့လိုမသိတာဟာပုံတရံအကြံပြင်းမပေါ်ဘူးခေါ်တယ်နနိမိတ်တကဟာလို့ခေါ်တယ်ဒီတော့ပုံသဏ္ဍာန်အကြမ်းမြင်မပေါ်တော့ဆက်ပြီးကိုကရှုနေတယ်မြင်နေမြင်နေမြင်နေမြင်နေမြင်နေမြင်နေဆက်ကဆက်ကရှုနေတော့ပုံသဏ္ဍာန်အကြမ်းမြင်တော့မပေါ်ဘူးဆိုတော့အသေးစိတ်ပေါ်အောင်မလားမပေါ်ဘူးဆိုတော့ဒီဘက်ကကအောင်မလားဟိုဘက်ကငေါကအောင်မလားမကတ်တော့ဘူးဆိုလိုတာကမျက်စိအကြောင်းပြုပြီးတော့လဲ ကိလေသာမဖြစ်တော့ဘူးမြင်ရတဲ့အဆင့်အကြောင်းပြုပြီးတော့လည်းကိလေသာမဖြစ်တော့ဘူးဟုတ်တယ်မဟုတ်လားအဲ့တော့ကံမကတ်တဲ့နေသိပြီလားကံမကတ်ဘူးဆိုလို့ရှိရင်ဘာဖြစ်မလဲမက်ခင်ရေရေရောမျောပြီပေါ့ရှုတယ်ဆိုကြဲကသမ္မာတတိမက်ခင်မဖြစ်ဘူးလားရှုဖို့ရအာထုတ်ကြဲကသမ္မာသင်္ကသမ္မာဝါယာမမက်ခင်မဖြစ်ဘူးလား ရှုတဲ့စိတ်လေးကအရှုကရုပ်ပေါ်နာမ်ပေါ်အစင်းပေါ်တည်နေတယ်ဆိုတဲ့ကသမ္မာသမ္မာရိမဂ္ဂမဖြစ်ဘူးလားအရှုကစိတ်ပေါ်တည်တယ်ဆိုလို့ရှိရင်လည်းသမ္မာသမ္မာရိမဂ္ဂမဖြစ်ဘူးလားမဂ္ဂင်ရေရေကြောမျောပြီပေါ့ရှုတယ်ဆိုတဲ့ကသမ္မာတတိမဂ္ဂမဖြစ်ဘူးလား ရှုဖို့ရအာထုတ်ကြတဲ့ကတမသင်္ကတမဝါယမမဲ့ခင်မဖြစ်ဘူးလားရှုတဲ့စိတ်လေးကအရှုကရုပ်ပေါ်နာမ်ပေါ်အစင်းပေါ်တည်နေတယ်ဆိုတဲ့ကတမတမာရိမဲ့ခင်မဖြစ်ဘူးလားအရှုကစိတ်ပေါ်တည်တယ်ဆိုလို့ရှိရင်လည်းတမတမာရိမဲ့ခင်မဖြစ်ဘူးလားအဲ့တော့အရှုကရုပ်သဘောစိတ်သဘောကိုဩဒါဖြင့်မြင်စရာအစင်းမဲ့ဒါဖြင့်မြင်တဲ့စိတ်ပဲဒါဖြင့်ရှုတဲ့စိတ်ပဲလို့များကွဲသိသွားပြီဆိုလို့ရှိရင်ကွဲသိတဲ့ ပိုင်းပိုင်းခြားခြားသိတယ်ဒီအသိဟာအသိမှန်လားအသိမှားလားတမ္မာဒိဋ္ဌိမဲ့ခင်မဟုတ်ပဲဘူးလားအဲ့ဒါအကြမ်းမင်းပြောလိုက်တာအဲ့တော့တမ္မာဒိဋ္ဌိမဲ့ခင်ကြောမျောပြီပေါ့တမ္မာဒိဋ္ဌိမဲ့ခင်ရေကြောမျောပြီဆိုကြတဲ့ဒီဘက်ကန်းကတ်သေးလားဟိုဘက်ကန်းမကတ်သေးလားဘယ်ရောက်သွားမလဲနိဗ္ဗာန်တည်းဟူသောသမုဒ္ဒရာရောက်မယ်တဲ့အဲ့ဒါကံမကတ်တဲ့နည်းမရှိရင်ကတ်မယ်ရှုရင်မကတ်ဘူး မရှုလို့ကမ်းကပ်လို့ကမ်းပေါ်တင်နေရင်သမုဒ္ဒရာစီမရောက်ဘူးရှုလို့ကမ်းမကပ်ဖဲသမ္မာဒိဋ္ဌိမဲ့ခင်ရေရင်ကြောမျောရင်သမုဒ္ဒရာစီရောက်မယ်ဟုတ်ကဲ့လားဒါကြောင့်မြင်လင်မြင်ခြင်းလည်းငင်းမှတ်လင်မြင်မြင်ယုံတင်ရပညာမထင်မြင်ယုံ မြင်လင်းမြင်ခြင်းလည်းငင်းမှတ်လျင်မြင်ယုံတင်ရပညာမထင်ယုံနံကွယ်လျက်ဖြစ်ပြည့်သိမြင်အနိစ္စဒုက္ခသဘောထင်အနိစ္စဒုက္ခသဘောထင်သို့ စိတ်ဖြစ်ရုံမျှတင်ရပ်သွားတယ်မြင်ပြီးပြောက်မြင်ပြီးပြောက်မြင်ပြီးပြောက်မြင်စိတ်ဖြစ်ရုံနဲ့ရပ်သွားတယ်တိုးပြီးတော့ပုံသဏ္ဍာန်ကိုမတွေ့ရတော့ခွေးပညာနွားပညာလူပညာမိန်းမပညာယောက်ယောက်ျားပညာထင်လာသေးလားမထင်တော့ဘူးပုံသဏ္ဍာန်မတွေ့ရတော့ ဒီတော့ပုံသဏ္ဍာန်တောင်တွေ့ရမတွေ့ရတော့ဘူးဆိုတော့အသေးစိတ်ကကောမြင်ရပါမလားမြင်ပါဘူးဟာအသားကဖြူလိုက်တာအသားကမဲလိုက်တာသပင်ကလှလိုက်တာသွားကလှလိုက်တာစသည်ရှိအောင်မလားမရှိတော့ဘူးဒီလိုဆိုလို့ရှိရင်ပညာတောင်မထင်တော့ဘူးဆိုတော့ရှေ့ဆက်ပြီးရှုရင်ဆက်ကဆက်ကရှုနေရင်ခုနပြောသလိုမြင်ရတဲ့အရာရဲ့အဆင်းပေါ့မြင်ရတဲ့အရာရဲ့မြင်တဲ့စိတ်ရဲ့ ရှုတဲ့စိတ်ရဲ့ဟောကွဲမသိဘူးလားဒီတဲ့ပိုးပြီးကွဲကြသည်ရဲ့မြင်အောင်လုပ်ပေးတဲ့မျက်စိရဲ့တကယ်တော့မြင်နေမြင်နေရှုတဲ့အခါမှာတော်တော်ကြီးရှုနိုင်မှပဲမျက်စိကိုသတိရတယ်မျက်စိကြောင့်မြင်တာပဲမြင်တာကစိတ်ပဲဟိုမြင်ရတဲ့အရာကအဆင်းပဲဆိုတာကြာမှသိတယ်သို့တော်လည်းမြင်နေမြင်နေရှုတဲ့အခါမှာတော့တော်တော်လေးကြာအောင် ရှုမိလို့ရှိရင် ကောကချာချာသိတာကဒီသုံးခုကတော့ကောကချာချာသိတယ်မြင်ရတဲ့အရာအဆင်းရဲ့မြင်တဲ့စိတ်ရဲ့မြင်စိတ်ကိုမြင်တယ်လို့ရှုတဲ့စိတ်ရဲ့ဒီသုံးခုကတော့ကွဲသိတယ်သေးသေးချာချာရှုကြည့်မြင်တယ်မြင်တယ်မြင်တယ်မြင်တယ်မြင်တယ်မြင်တယ်မြင်တယ်ရှုကြည့်ရှုလို့ရှင်မြင်ရတဲ့အဆင်းကတခြားအဆင်းကိုမြင်လိုက်တဲ့စိတ်ကမြင်တဲ့စိတ်ကတခြားမြင်တဲ့စိတ်ကိုမြင်တယ်လို့ရှုလိုက်တာကတခြားမြင်တယ်လို့ရှုတာဟာ မျက်စိကိုလည်းရှုတာမဟုတ်ဘူးအဆင့်ကိုလည်းရှုတာမဟုတ်ဘူးဘာရှုတာလဲဆိုတော့မြင်စိတ်ကိုရှုတာမြင်စိတ်ကိုရှုတာအဲ့တော့အဲ့ဒီအခါမှာသုံးခု꿰ပြီးတော့သေးသေးချာချာရှင်းရှင်းလင်းလင်းသိလာတယ်မြင်စရာရဲ့မြင်ရတဲ့မြင်တဲ့စိတ်ရဲ့မြင်စိတ်ကိုရှုတဲ့စိတ်ရဲ့အဲ့ဒီစိတ်သုံးမျိုး꿰꿰ချာချာသိလာတဲ့အခါကျတော့အဲ့ဒါလိုများအခုဖြစ်နေတာဖြင့်မြင်ရတာရဲ့ မြင်တဲ့စိတ်ရဲ့ရှုတဲ့စိတ်ရဲ့ဒါပဲရှိတာပဲလို့အဲ့ဒါလို့သိနေတဲ့ယောဂီရဲ့စိတ်ထဲမှာငါမြင်တယ်လို့ရှိအောင်မလားမြင်တဲ့ငါဆိုတာကရှိအောင်မလားမျက်စိကမြင်တယ်ဆိုတာကရှိအောင်မလားသူလက်တွေ့တွေ့နေတာကစိတ်ကမြင်နေတာတွေ့နေတာမလားအဲ့ဒီတော့သူ့ရဲ့စိတ်ထဲမှာပုဂ္ဂိုလ်တ attva ကမြင်တယ်လို့ဆိုတာမရှိတော့ပုဂ္ဂိုလ်တ attva ဆိုတဲ့ အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိအဲ့ဒီအချိန်မှာပြုတ်မသွားဘူးလားအဲ့ဒါကြောင့်ဘာကြောင့်ပြုတ်တယ်လဲဆိုတော့မြင်ရတဲ့အစင်းဆိုတဲ့ရုပ်မြင်စိတ်ဆိုတဲ့နာမ်ရှုစိတ်ဆိုတဲ့နာမ်ဒီသုံးခုကွဲသီးလို့မဟုတ်ဘူးလားဒါကြောင့်အဲ့ဒါလို့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိဆိုတာဒါပြုတ်သွားတာဒါရင်လားဆိုတော့တိုးပြီးရှုနိုင်လို့သူကလည်းပဲမူလတွေကရှုတဲ့အလေ့ကျင့်လည်းရှိတယ်တမာရီအားကလည်းကောင်းနေတယ်ဆိုလို့ရှိရင်တော့ မြင်ရတဲ့အရာဖြုတ်ခနဲပေါ်လာဖြုတ်ခနဲပြောက်ဖြုတ်ခနဲပေါ်လာဖြုတ်ခနဲပြောက်ဟောဒါသိတယ်ထို့အတူပဲမြင်တဲ့စိတ်ကလည်းဖြုတ်ခနဲပေါ်လာဖြုတ်ခနဲပြောက်ဖြုတ်ခနဲပေါ်လာဖြုတ်ခနဲပြောက်အခုလိုပြောနေရတာကကြာသေးတယ်တကယ်ယောဂီတွေ့လာပြီဆိုတော့ဖြုတ်ဖြုတ်ဖြုတ်ဖြုတ်ဖြုတ်လို့အဲ့လိုသူ့ဟာသူ့ဟာနဲ့သူပျောက်ပျောက်ပျောက်ပျောက်သွားတာအမှန်တန်ရှားရှားတွေ့ရထို့အတူပဲရှုတဲ့စိတ်ရဲ့ပျောက်ပျောက်သွားတဲ့သဘောလည်းသိရတယ်အဲ့ဒါလိုသိလာရပြီဆိုတဲ့အခါကျတော့ မြင်ရတဲ့အစင်းကမြဲနေတာလားမြင်စိတ်ကမြဲနေတာလားရှုစိတ်ကမြဲနေတာလားရှုစိတ်ကဒီလိုဆိုရင် ရှုစိတ်ဟာတည်မြဲနေတဲ့အတ္တပုဂ္ဂိုလ်တ attva လို့ခေါ်ရမှာပေါ့ဟမ်ရှုစိတ်ကမြဲတယ်ဆိုတော့ဆိုကြပါစို့အဲ့ဒီမြင်စရာအစင်းပြောက်သွားပြီဆိုတော့နောက်ကြောကရားလာတယ်ရားလာတော့ဘာရှု ဒါဖြင့်ခုနမြင်စရာအဆင့်ကိုရှုနေတဲ့စိတ်ပဲရောက်သွားဟောဒါဖြင့်မြဲတယ်ဆိုဟောနောက်တအာယုံရှုလိုက်ရတဲ့အခါကျတော့အရင်အာယုံရှုတဲ့စိတ်ပျောက်သွားတယ်ဆိုတာမထင်ရှားဘူးလားထင်ရှားတော့မြဲတာသိသလားမမြဲတာမသိအဲ့ဒါမမြဲတာသိရင်မမြဲတာသိလှင်းလှင်းမြန်မြန်ကြီးဖြစ်ဖြစ်ပြီးပြက်ပြက်သွားလို့မမြဲတာတွေသိလာတော့ဩဒါတွေဟာမကောင်းတဲ့ဟာတွေပဲလို့ ဆင်းရဲတာသိလာတယ်တဲ့ယဒနိစ္စံတန်ဒုက္ခယံအကျင်တရားတွေအနိစ္စံဖြစ်ပေါ်ပြီးနောက်ပျောက်ပျောက်သွားလို့မတည်မြဲတန်ဖြစ်ပြီးနောက်ပျောက်သွားလို့မတည်မြဲတဲ့ထိုသဘောသည်ဒုက္ခမကောင်းဘူးဆင်းရဲတာပဲတဲ့ချက်ချင်းပြက်ချက်ချင်းပြက်ချက်ချင်းပြက်ချက်ချင်းပြက်ဒါမကောင်းဘူးလို့သိလာတယ်ဒီတော့အဲ့ဒါလို့သိတဲ့အပြင်အနိစ္စမြင်ဒုက္ခထင်အနတ္တလည်းမြင်လေသည်တဲ့မမြဲတာမြင်ပြီဆိုလို့ရှိရင် သူကမကောင်းဘူးဆင်းရဲတယ်ဆိုတာမြင်လာတယ်ဒီလိုဆိုလို့ရှိရင်တည်မြဲနေတဲ့ပုဂ္ဂိုလ်တ attva ရှိတယ်ဆိုတော့အယူအဆအဲ့ဒီအချိန်ရှိပါမလားပုဂ္ဂိုလ်တ attva လို့ယူဆတယ်ဆိုတာတည်မြဲနေလို့သာ ပုဂ္ဂိုလ်တ attva လို့ယူဆတာမဟုတ်လားတည်မြဲတယ်လို့မယူဆဘူးဆိုရင် ပုဂ္ဂိုလ်တ attva အယူဆရှိမလားမရှိဘူးဟောဖြစ်ပြီးပြက်နေတယ်စိတ်အစဉ်ရုပ်အစဉ်ပဲဟုတ်ကဲ့လား အဲ့ဒါလိုသိလာပြီဆိုတော့ပုဂ္ဂိုလ်တ attva ငါဆိုတဲ့အတ္တရှိအောင်မလားဟောအနတ္တသဘောဉာဏ်နဲ့မှသက်ဝင်မလာဘူးလားဒါကြောင့်မလို့အနိစ္စဒုက္ခသဘောထင်အနတ္တမပါဘူးဘာကြောင့်လဲအနိစ္စနဲ့ဒုက္ခမှ မြင်ပြီဆိုလို့ရှိရင်အနတ္တသဘောကလည်းမြင်လာလို့အနတ္တသဘောကလည်းမြင်အနိစ္စမြင်ရင်လည်းအနတ္တမြင်တယ်ဒုက္ခမြင်ရင်လည်းအနတ္တမြင်တယ်မြတ်စွာဘုရားဟောတဲ့အနတ္တလက္ခဏာသုံးပါအဲ့ဒီနှစ်ချက်ပဲမိတ်တယ် အနိစ္စမြင်ခြင်းကြောင့်ဒုက္ခအနတ္တမြင်တာတစ်ချက်ဒုက္ခမြင်ခြင်းကြောင့်အနတ္တမြင်တာတစ်ချက်အဲ့ဒီနှစ်ချက်မှန်လဲမှန်တယ်ယောဂီအတွေ့မှလည်းဒီတိုင်းပဲတွေ့တယ်ဒါကြောင့်မြင်လင်းမြင်ခြင်းလည်းငင်းမှလင်းမြင်ယုံတင်ရပညာမထင်ယုံနံကွဲလျက်ဖြစ်ပြက်သိမြင်အနိစ္စဒုက္ခသဘောထင်ဟုတ်ကဲ့လားသဘောပေါက်လားဆိုမြင်လင်းမြင်ခြင်း တသဘောတည်းပဲနောက်ဆောင်ဘုတ်တစ်ခုနောက်ကြမှာရှင်းပြမယ်အခုဖတ်ကြည့်လည်းပဲသဘောတော့နည်းနည်းတော့ပေါက်တယ်နိဗ္ဗာန်နှင့်နိဗုံဆိုတာတွေ့လားလိုက်မစုံနဲ့ဘုန်းကြီးရွတ်မယ်အဲ့ဒါကို နောက်ကအဓိပ္ပာယ်စဉ်းစားကြည့်အစင်းမြင်းကအမှတ်ရရာဂကင်းတော်သည်အမှတ်ရဆိုတာရှုတာပြောတာအစင်းမြင်းကရှုမှတ်ကရာဂကင်းတော်သည် အမှတ်ရဆိုတာဒါမဟာစီဆရာတော်ဘုရားရေးတဲ့ဆောင်ပုဒ်ဒါကြောင့်ဘုန်းကြီးကမပြင်းညင်လို့အစင်းမြင်ကရှုမှတ်ကရာဂကင်းတော့သည်အဲ့လိုဆိုလို့ရှိရင်ပို့ထင်ရှားတယ်အစင်းမြင်ကအမှတ်ရရာဂကင်းတော့သည် မတတ်မဲ့ဖဲခံစားမြဲစိတ်แท้မသိမ့်ပြီတတ်မဲ့တဲ့စိတ်ဖြစ်ပါအောင်မလားရှုတာကိုရှုတဲ့အခါကျတော့ပုံသဏ္ဍာန်ပညာပုံသဏ္ဍာန်ပညာလည်းမပေါ်ဘူးအသေးစိတ်လည်းမပေါ်ဘူးဆိုတော့ ဆွဲလန်းတတ်မဲ့တဲ့ရာဂဖြစ်အောင်မလားမဖြစ်တော့ဘူးအဲ့တော့မတတ်မဲ့ဘူးပေါ့သို့တော့ခံစားတဲ့သဘောလေးကတော့မရှိဘူးလားဆိုတာစိတ်ဖြစ်ရင်ခံစားတဲ့သဘောကတော့ရှိတာပဲခံစားတဲ့သဘော အာသေးတာအာကြီးတာပဲကွာခြားတယ်ခံစားတဲ့သဘောအာကြီးရင်တော့တစုံတရာနောက်ထပ်ဆက်ပြီးကိလေသာ ဖြစ်ပြီးခံစားတဲ့သဘောအာသေးရင်ဘာမှမဖြစ်တော့ဒါကြောင့်မလို့ဒီမှာတတ်တော့မတတ်မဲ့ဘူးသို့တော့ခံစားစိတ်ကတော့ရှိတယ်ခံစားစိတ်ရှိပေမဲ့လို့ဒီအစင်းရဲ့ ပုံသဏ္ဍာန်ပညာကိုရောအစင်းရဲ့အသေးစိတ်သဘောကိုရောစိတ်ထဲမှာရှိနေလားမရှိဘူးအဲ့ဒါပြောတာစိတ်ထဲမသိမ့်ပြီဆိုတာစိတ်ထဲမှာဒီအစင်းနဲ့ပတ်သက်လို့ကောင်းတယ်မကောင်းတယ်ဘာမှမရှိဘူးမြင်လိုက်ပြီးပျောက်သွားပြီမြင်လိုက်ပြီးပျောက်သွားပြီမြင်လိုက်ပြီးပျောက်သွားပြီဒါပဲဒါကိုပဲဒိဋ္ဌိဒိဋ္ဌမတ္တံသူတေသူတ္တမတ္တံမုဒေမုဒ္ဒမတ္တံလို့မြတ်စွာဘုရားဟောတာမတ္တမဲ့ဖယ်ခံစားမြဲစိတ်ထဲမသိမ့်ပြီ မှတ်သိလျက်ပင်မြင်လဲမြင်ထို့ပြင်ခံစားသည်ရှုနေတာပဲမြင်တယ်မြင်တယ်မြင်တယ်နဲ့ရှုနေတာပဲရှုလဲရှုတယ်မြင်ကောမမြင်ဘူးပါမြင်နေတာပဲအဲ့မြင်စိတ်ဖြစ်နေသမျှလဲခံစားမှုလေးကနည်းနည်းပါမနေဘူးလားပါနေတယ်မှတ်သိလျက်ပင်မြင်လဲမြင်ထို့ပြင်ခံစားသည်သို့ပါတော်လဲဝဆင်းရဲ့ကုံမြဲကုံခန်းသည် ရှုနေတယ်မြင်နေတယ်ခံစားမှုလည်းနည်းနည်းဖြစ်နေတယ်ဒါပေမဲ့ပုံသဏ္ဍာန်ပညာကိုလည်းမသိအသေးစိတ်ကိုလည်းမသိတဲ့အခါကျတော့လောဘဒေါသကိလေသာဖြစ်သလားမဖြစ်တော့အဲ့ဒီအစင်းနဲ့ပတ်သက်လို့ဝဆင်းရဲရှိပါဦးမလားမရှိတော့ဝဆင်းရဲဒီမှာရပ်သွားပြီဒီမြင်ရတဲ့အခုအစင်းနဲ့ပတ်သက်လို့ကတော့မဖြစ်တော့ဒီနေရာမှာဝဆင်းရဲရပ်သွားပြီတကယ်လို့သာမရှုရင်တော့ဒီအစင်းနဲ့ပတ်သက်လို့လည်းရှေ့သန္တရာသူရှေ့နိုင်တယ်အဲ့ဒါကိုလည်းနောက်ကြပြောရအောင် သို့ပါတော့လဲဝတ်ဆင်းရဲ့ကုံမြဲကုံခန်းသည်ဤနည်းဖြင့်သာယောဂီမှမှတ်ခါကျင်ရသည်ဟောယောဂီဘာကြောင့်မှတ်ရတယ်ရှုရတယ်ဆိုတာသဘောပေါက်လားမြင်နေမြင်နေရှုကြားတယ်ကြားတယ်ရှုနားနေနားနေရှုစားတယ်စားတယ်ရှုချိုတယ်ရှုချင်တယ်ရှုအစရှိသည်တွေ့သမျှအာယုံအကုန်ရှုနေရတာဟာဝဆင်းရဲ့ကုံမို့ သို့ပါတော့လဲဝဆင်းရဲ့ကုံမြဲကုံခန်းသည်ဤနည်းဖြင့်သာယောဂီမမှတ်ခါကျင့်ရသည် မြင်တိုင်းရှုမှဆင်းရဲတနေကနိဗ္ဗာန်ပြီမကောင်းဘူးလားတိတ်ကောင်းတာပါဠိမြတ်စွာဘုရားဟောတဲ့ပါဠိကိုဘာသာပြန်ပြီးတော့စီးထားတာအခုနဟာလည်းဒီတိုင်းပဲကဲဆိုအစင်းမြင်ကအစင်းမြင်ကအနိုင်ရာဘာသာပင်တော် ဒီဘကံကသေးလားဟိုဘကံရော ဘယ်ရောက်သွားပြီတော့သမုဒ္ဒရာရောက်သွားပြီဟုတ်ကဲ့လားတကယ်လို့များမရှုမှတ်မိရင်အခဏဥပမာပဲပြန်ကြည့်ပေါ့ခွေးလေးမြင်လို့မရှုမှတ်ဘူးဆိုလို့ရှိရင်ပုံသဏ္ဍာန်ပညာအကြမ်းမြင်ပုံသဏ္ဍာန်ပညာပစံပထမဆုံးပေါ်လာတယ်ခြေတော်ခြေတော်လေးကြောင်းခေါင်းတစ်လုံးနှရွက်အမီအဲ့ဒီပုံသဏ္ဍာန်ပညာပေါ်လာတယ် ပုံသဏ္ဍာန်ပညာပေါ်လာတဲ့ကနောက်ကနာမပညာပေါ်လာမယ်နာမဆိုတာနာမည်ခွေးဆိုတဲ့နာမည်နွားဆိုတဲ့နာမည်လူဆိုတဲ့နာမည်ကြောင်းဆိုတဲ့နာမည်နာယီဆိုတဲ့နာမည်အဲ့ဒီနာမည်တွေဟောဒါခွေးပဲလို့သိပြီဒါအကြံမြင်ပုံသဏ္ဍာန်ပညာပေါ်လာလို့ကိုကမရှိဘူးမရှိတော့ပိုးပိုးပို့ပြီးတော့အဲ့ဒီမြင်ရတဲ့အစဉ်ခွေးကိုပိုးပြီးသိလာတယ်သိလားအမလေးခွေးလေးကဝါလိုက်တာဟဲ့ အမွေးလေးတွေကလည်းဖြူးနာပဲရှင်နေရကလေးကကုတ်ကုတ်ကလေးအမီးလေးကဖွာပါလိမ့်မလေးငါရရင်ကောက်မှာပဲဟောဘာဖြစ်သွားလဲအသေးစိတ်အသေးပုံသဏ္ဍာန်ရဲ့အသေးစိတ်သဘောတွေပါစိတ်ထက်သက်ဝင်လာတော့လောဘဖြစ်ကြောဟုတ်ကဲ့လားဒေါသဖြစ်မယ်ဆိုလို့ရှိရင်လည်းဒေါသဖြစ်เสียဆိုလို့ရှိရင်လည်းဒေါသဖြစ်မယ်အဲ့ဒါပထမဘာကြောင့်လဲဆိုမရှုမှတ်တဲ့အတွက်ခွေးပညာထင်လာတယ် မရှုမှတ်တဲ့အတွက်ခွေးပညာထင်လဲခွေးပညာထင်လာတဲ့အတွက်မလေးလှလိုက်တာခံစားတာအဲ့ဒါဒုက္ခဝေဒနာခေါ်တယ်မလေးလှလိုက်တာခံစားတာအဲ့ဒီနောက်ကဘာလဲမလေးငါရရင်ကောင်းမှာပဲတတ်မေတ္တာအခုနတုန်းကဆိုရလေခံစားမှုကြောင့်တတ်မဲ့မှုဖြစ်သည်တတ်မဲ့မှုကြောင့်စွဲလမ်းမှုဖြစ်သည် မဆိုးဘူးလား ဘယ်တော့ကလဲဒါဖြင့်အဲ့ဒီခံစားမှုတော့ဘာလို့ဖြစ်တာ ကောင်းလိုက်တာလှလိုက်တာဆိုတဲ့ခံစားမှုဘာလို့ဖြစ်တယ်မရှုမှတ်လို့ဖြစ်တာဟုတ်ကဲ့လားသို့တော့ရှုမှတ်တာမရှုမှတ်တာကို အသာဖယ်ထားမယ်ဆိုလို့ရှိရင်ခံစားမှုရဲ့အကြောင်းရှိမှာပေါ့မျက်စိနဲ့မြင်စရာအစဉ်တွေ့ဆုံမှုမဟုတ်လားဟုတ်ကဲ့လား မျက်စိနဲ့ဟိုမြင်ရတဲ့ခွေးဆိုတဲ့အဆင်သွားပြီးတွေ့ဆုံလိုက်လို့မဟုတ်လားမျက်စိကန်းနေရင်ဆုံမမလားမဆုံရင်မြင်မမလားမမြင်ဘူးဆိုလို့ရှိရင်လှလိုက်တာလို့ခံစားမှုဖြစ်မလားမဖြစ်ရင်ငါလိုချင်လိုက်တာဆိုတဲ့တမ်းမဲ့မှုရှိမလားမရှိဘူးအခုတော့မျက်စိနဲ့အဲ့ဒီမြင်ရတဲ့အစင်နဲ့သွားပြီးတော့တွေ့ဆုံမိလိုက်တယ်တိုက်ဆိုင်မိလိုက်တယ်အဲ့ဒါကို contact လို့ခေါ်တယ်အင်္ဂလိပ်လို contact ဆိုတာသွားပြီးတွေ့မိတာအဲ့ဒါဖတ်တာဘောပါဠိလိုတွေ့ဆုံမိတာဒီတော့အဲ့ဒါလိုမျက်စိနဲ့အစဉ်ဘာကြောင့်တွေ့ဆုံမိသလဲအကြောင်းကဩလွယ်လွယ်လေးမျက်စိနဲ့အစဉ်ရှိလို့ပေါ့မဟုတ်ဘူးလားကဲမျက်စိမရှိဘဲနဲ့ဆုံမမလားအစဉ်မရှိနဲ့ရောဆုံမမလားတခါအစဉ်နေရှိနေပေမဲ့လည်းပဲမျက်စိမရှိရင်ဆုံမမလား မဆုံးဘူးအဲ့တော့ဘာကြောင့်ဆုံးတာတော့မျက်စိရှိလို့ဆုံးတာမဟုတ်ဘူးလားဒါဖြင့်အဲ့ဒီမျက်စိကဘာလို့ရှိရတာတော့မျက်စိရှိလို့ဆုံးတယ်ဆိုတာကိုသလာယနာပစ္စယမျက်စိနာနှာရှာကိုစိတ်ဟုသောအာယုံ6ပါးဟုသောအကြောင်းကြောင့်ဖတ်သောအာယုံနဲ့တွေ့ဆုံမှုဖြစ်ပေါ်သည်မျက်စိရှိတော့အစင်းနဲ့တွေ့ဆုံမှုဖြစ်တယ်နားရှိတော့အသံနဲ့တွေ့ဆုံမှုဖြစ်တယ်နှာခေါင်းရှိတော့ အနတ်နဲ့တွေ့ဆုံမှုဖြစ်တယ်ရှားရှိတော့အရသာနဲ့တွေ့ဆုံမှုဖြစ်တယ်ကိုရှိတော့ထိတွေ့စရာနဲ့တွေ့ဆုံမှုဖြစ်တယ်စိတ်ရှိတော့ကြံတွေးစရာသဘောနဲ့တွေ့ဆုံမှုဖြစ်တယ်အဲ့တော့တွေ့ဆုံမှုဖတ်တာဘာကြောင့်ဖြစ်ရတယ်လဲဆိုမျက်စိနားနှာရှားကိုစိတ်ဆိုတဲ့အာယတနာ6ပါးကြောင့်ပေါ့မဟုတ်ဘူးလားဒါကြောင့်မလို့စောစောကရွတ်တဲ့ပဋိစ္စသမုပ္ပါမှာအာယတနာ6ပါးကြောင့်အာယုန်နှင်းတွေ့ဆုံမှုဖြစ်သည် အာယုန်နှင့်တွေ့ဆုံမှုကြောင့်ခံစားမှုဖြစ်သည်ခံစားမှုကြောင့်ตายာတတ်မဲ့မှုဖြစ်သည်ตายာတတ်မဲ့မှုကြောင့်စွဲလမ်းမှုဖြစ်သည်ဟုတ်ကဲ့လားအဲ့ဒါဘာခေါ်လဲပဋိစ္စသမုပ္ပါဟုတ်ကဲ့လားရှင်းရှင်းလေးဒါဖြင့်အဲ့ဒီမျက်စိနာနာရှာကိုစိတ်ဆိုတဲ့အာရဏ6ပါးကဘာကြောင့်ဖြစ်လာရသလဲ အမိဝမ်းထဲမှာအဲ့ဒီအာယတနာတွေမဖြစ်မီကဆက်ခါဆက်ခါဖြစ်လာတဲ့နာနေရုပ်တွေကြောင့်နာဆိုတာစိတ်တွေမဟုတ်လားစိတ်စေတသိက်တွေရုပ်တွေဆိုတာအဲ့ဒီကဆက်ဆက်ဖြစ်လာတဲ့ရုပ်တွေနာရုပ်အဆက်ဆက်ကြောင့်အချိန်တန်တဲ့အခါကျတော့အာယတနာ6ပါးဖြစ်လာတယ်။ကျန်ကအလိုရဆိုလို့ရှိရင်ဆက်ဆက်တတ္တာဟာမြောက်မှာမျက်စိနာနာရှာကိုစိတ်ဖြစ်လာတယ်။အမိဝမ်းတွင်မှာ။ ထားကြပါစို့အဲ့ဒါတွေလျှောက်ပြီးကျဲသွားလိမ့်မယ်ဒီတော့အဲ့ဒီနံရုပ်အဆက်ဆက်စိတ်အဆက်ဆက်ရုပ်အဆက်ဆက်ကဘာကြောင့်ဖြစ်တယ်လဲပထမအဆုံးဖြစ်တဲ့ပဋိသန္ဓေစိတ်ဝိညာဉ်ကလေးကြောင့်မဟုတ်လားဓမ္မဝမှာအစအဆုံးဖြစ်တဲ့ပဋိသန္ဓေစိတ်ဝိညာဉ်ကလေးရဖြစ်တော့သူနဲ့အတူတူရုပ်တွေလည်းဖြစ်ရတယ်သူပြက်သွားတော့နောက်ကလည်းစိတ်တွေဆက်ခါဆက်ခါဖြစ်တယ်ရုပ်တွေလည်းဆက်ခါဆက်ခါဖြစ်တယ်ဒီလိုမဟုတ်လားအဲ့ဒါကိုပဲဝိညာဏပစ္စယ နာမရူပံစိတ်ဝိညာဉ်ကြောင့်နာယုတ်အဆက်ဆက်ဖြစ်သည်ဒါဖြင့်အဲ့ဒီစိတ်ဝိညာဉ်ကတော့ဘာကြောင့်ဖြစ်တာတော့ဘာတွေပြုလုပ်လို့တော့ဘယ်တော့မှလောက်တာတော့အရင်ဘဝကဟုတ်လားအရင်ဘဝကကောင်းမှုကုသိုလ်တွေလုပ်ခဲ့လိုက်တော့အဲ့ဒီကောင်းမှုကုသိုလ်အကြောင်းတရားကြောင့် ဒီဘဝမှာကောင်းတဲ့ဘဝအစဆုံးစိတ်ဝိညာဉ်ဖြစ်တယ်ဒီလိုမဟုတ်လားမကောင်းမှုအကုသိုလ်ပြစ်မိတော့ဒီဘဝမှာမကောင်းတဲ့ဆင်းရဲတဲ့ဘဝမှာအစဆုံးစိတ်ဝိညာဉ်ဖြစ်တယ်အဲ့ဒါကိုပဲသင်္ခါရပစ္စယဝိညာဏပြုလုပ်မှုကြောင့်စိတ်ဝိညာဉ်ဖြစ်သည်အဲ့ဒီပြုလုပ်တဲ့အထက်မှာဘဝသစ်လိုချင်တဲ့စိတ်ကလေးကောင်းတဲ့ဘဝလိုချင်တဲ့စိတ်ကလေးဒီစိတ်ကလေးပါတယ် အဲ့ဒီစိတ်ကဘဝတဏှာ gain ဘဝဖြစ်ပြီဆိုတဲ့အခါကျတော့ဆိုးတာလိုချင်သလားကောင်းတာလိုချင်အဲအဲ့ဒီလိုချင်စိတ်ကလေးကရှိလာတဲ့အခါကျတော့အဲ့ဒီလိုချင်စိတ်ကလေးနဲ့တွဲဖြစ်တဲ့ပြုလုပ်မှုကဘဝအသစ်ဖြစ်အောင် အကြောင်းအကျိုးကျေစုပြုပေးလိုက်တယ်ဒါကအဲ့ဒီပြုလုပ်တာဘာကြောင့်ပြုလုပ်တယ်လဲမသိလို့ဘာမသိတာလဲလို့ဆိုတော့ ရုပ်အသစ်နာအသစ်ဖြစ်လို့ဘဝသစ်ဖြစ်ရင်တော့ဆင်းရဲဥပ္မာပဲဆိုတာကိုသေသေးချာချာမသိလို့မသိတော့အော်ငါဒီဘဝဆင်းရဲတယ်နောက်ဘဝများသူတို့လိုလေသိန်း50ရှိပြီလူချမ်းသာဖြစ်ရဟန်ကြမှသူတို့လိုပဲငါလှူမှာဟောအဲ့ထဲမှာဟိုဘဝမှာသိန်း50ရှိတဲ့လူချမ်းသာဖြစ်ခြင်းတဲ့စိတ်မပေါ်ဘူးလားတန်900တန်1000ဖြစ်ခြင်းတဲ့စိတ်လူချမ်းသာဖြစ်ခြင်းတဲ့စိတ်မပေါ်ဘူးလား အဲ့ဒီဖြစ်ခြင်းတဲ့စိတ်ကကိုင်းတလောက်တောင်ဖြစ်ခြင်းသွားဖြစ်ချီဆိုပြီးအဲတွန်းပေးလိုက်တော့ဟိုဘက်ဘဝမှာစိတ်ဝิญဉ်လေးသွားဖြစ်ရဟုတ်ကဲ့လားအဲ့ဒီစိတ်ကလေးကဖြစ်ခြင်းစိတ်ကလေးကသူ့ရည်သက်သက်နဲ့ဖြစ်မလားအလုံးနဲ့တွဲမှဖြစ်တာမဟုတ်လားသင်္ခါရမသိလို့ပြုလုံးမိပြီပြုလုံးမိလို့စိတ်ဝิญဉ်ဖြစ်ပြီစိတ်ဝิญဉ်ကြောင့်နာယုတ်ဆက်ဆက်ဖြစ်သည် နာယုတ်ဆက်ဆက်ကြောင့်အာယတနာ6ပါးဖြစ်သည် အာယတနာ6ပါးကြောင့်အာယုန်နဲ့တွေ့ဆုံမှုဖြစ်သည် တွေ့ဆုံမှုကြောင့်ခံစားမှုကြောင့်ตายတတ်မဲ့မှုကြောင့်အဲ့တော့အခုနခွေးလေးမြင်လိုက်တယ်မရှိဘူးမလေးလှလိုက်တာနော်ဖြူဖြူဖွေးဖွေးလေးဟာအမွေးလေးတွေကလည်းအရှင်းရွက်ကလေးကလည်းကုတ်ကုတ်နဲ့အဲ့ဒါငါရရင်ကောင်းမှာပဲတမက်တာဝေဒနာပစ္စယတဏ္ဏ ကောင်းလိုက်တာလှလိုက်တာဆိုတဲ့ခံစားမှုကြောင့်တာယာတတ်မဲ့မှုဖြစ်တဲ့ဒီတော့လိုချင်တဲ့စိတ်ကလိုချင်တယ်လိုချင်တယ်နှစ်သက်တယ်နှစ်သက်တယ်တာယာတယ်တာယာတယ်တတ်မဲ့တယ်တတ်မဲ့တယ်လို့မရှုရင်ပိုအားကောင်းလာမလားအားသိသွားမလားအားကောင်းလာပြီဆိုလို့ရှိတော့ကအိမ်ပြန်လည်းပဲဒီခွေးလေးစိတ်ထဲစွဲမနေဘူးမလေးညနေမြင်လဲရတာအဲ့ခွေးမျိုးလေးရကောင်းမှာကောင်းမှာစွဲနေတယ် အဲ့ဒီဆွဲလန်းတာဥပါဒံဆွဲလန်းတာဥပါဒံအဲ့တော့အဲ့ဒီဆွဲနေတဲ့ခွေသူတနေ့နဲ့တစ်ခုတနည်းနည်းနဲ့ရအောင်လုပ်မယ်ရအောင်လုပ်ရင်အဲ့ဒါကာမဘဝဆွဲလန်းလို့ပြုလုပ်သည်ဟုတ်တယ်မဟုတ်လားအဲ့တော့အဲ့ဒီအလုတ်ကြောင့်မဲ့တခါနောက်ဘဝမှာတခါဘဝတွေဖြစ်ပြန်တယ်ဇာတိပစ္စယအဲ ဘဝပစ္စယဇာတိပြုလုပ်မှုကြောင့်ဘဝသည်ဖြစ်တယ်ဟုတ်တယ်မဟုတ်လားကဲဘဝသည်ဖြစ်ပြီးဥဝဲဆိုပြီးအမေဝန္ဒကမွေးလာပြီပြီးတော့ဘာဖြစ်မလဲအိုးမယ်ဘောမိုးပါရမိုးရာများရှိမလားမအိုခြင်းပဲအိုလဲအိုရသည်ဤသုံးပေပြေး၍မလွတ်ပြီ ဟုတ်ကလားဆိုမအိုခြင်းပဲအိုလဲအိုရသည်မအိုခြင်းပဲအိုလဲအိုရသည်နာခြင်းပဲနာလဲနာရသည်သိခြင်းပဲသိလဲသိရသည်ဒီလိုပဲသိသိသိတို့သည်နောက်နှစ်ခေါက် ဒီတော့ဘဝသည်ဖြစ်ခြင်းကြောင့်အိုရသည်သေရသည်နာရသည်မဟုတ်သေရသည်တူတူတူပရိစ္ဆသမုပ္ပါဒံဆိုနာရာကဘယ်ထဲမှာပါသွားပြီလဲဆိုတော့ကိုယ်ဆင်းရဲထဲမှာပါသွားတယ်ဟုတ်ကဲ့လားဒုက္ခကိုယ်ဆင်းရဲဟာနာရာမပါဘူးလားအဲအဲ့ဒီထဲပါသွားပြီအဲ့တော့ကိုယ်ဆင်းရဲရသည်စိတ်ဆင်းရဲရသည်စိတ်နှလုံးပြင်းစွာပူလောင်ပင်မညာရသည်ဟုတ်ကဲ့လား အဲ့တော့အဲ့ဒါလောက်ကြအောင် ဖြစ်လာပြီဆိုတော့သိချမ်းသာတယ်ဗောဟမ်ဟုတ်သလားဘာစုပုံနဲ့တော့ဤပုံဤနည်းဖြင့်ချမ်းသာမဖက်ဆင်းရဲတသက်ဖြစ်သောဘုဖြစ်ပေါ်လာသည်ဟောနောက်ဘဝသွားပြန်ပြီရှုမှတ်လို့လားမရှုမှတ်လို့လားအဲ့တော့ဝဆင်းရဲရှည်မသွားဘူးလား ရှည်သွားတယ်မရှုမှတ်လို့ရှုမှတ်ရင်တော့ဝဆင်းရဲဟာတို့တယ်အဲ့တော့သဘောပေါက်ပြီလားကဲဒီနေ့ပဋိစ္စသမုပ္ပါမြန်မာပဋိစ္စသမုပ္ပါဆိုဆိုတာအဆိုခိုင်းတာသဘောပေါက်ပြီလားပေါက်တယ်နော်ကဲပေါက်ရင်ဆိုစမ်းမှာစာအုပ်မကြီးနဲ့ တွေပြောကြတာကြားဦးမှာပေါ့အာပဋိစ္စသမုပ္ပါကသိခက်တာနားလည်ရသိခက်တာကြားဦးလားအခုဝိပဿနာနဲ့တွဲလိုက်တော့ခက်သေးလားဒါကြောင့်ဝိပဿနာ အာမထုတ်သင့်ဘူးလားသိအားထုတ်သင့်တယ်ကိုတွေအသည့်တွေများရှိလာပြီဆိုလို့ရှိရင်ဒီတဲ့ပိုးပြီးသဘောပေါက်တယ်ရှင်းနေတာပဲအကုန်လုံးရှုပ်တာတစ်ခုမှမရှိဘူးပြန်တစ်ခေါက်ဆိုပါမသိလို့ မှာဆောင်ဖို့လေမြင်လင်မြင်ချင်းရှုဆိုတာအဲ့ဒါဘုန်းကြီးရွတ်မယ်နော်နောက်ကလိုက်မရွတ်နဲ့သဘောကိုစဉ်းစားပါအဲ့ဒါထင်ကနေနေလိမ့်မယ်မြင်လင်မြင်ချင်းမှတ်ချင်းကင်းလင်မြင်ယုံမရပညာပေါ်ထင်သဘောပေါက်လားမြင်စိတ်ဖြစ်ုံများလေးရမနေတော့ဘူးပုံတရံပညာအသေးစိတ်ရောအကြံမရောအကုန်လုံးပေါ်လာပြီဟုတ်ကဲ့လား ခံစားတတ်မဲ့ဆွဲလျက်ဒီလင်ပြုပြန်ကဘဝရှိမည်ပင်နားလဲသလားပြုပြန်ကဘဝရှိမည်ပင်နားလဲသလားပဋိစ္စသမုပ္ပါပဲမဟုတ်လားဆိုမြင်လင်မြင်ခြင်း ဝရှည်တယ်ဆိုတဲ့ကနိဗ္ဗာန်နဲ့နီးတာလားဝေးတာနီးပါဘူးဟောနောက်ဆောင်ဘုတ်တစ်ခုကြည့်အတိဘယ်အတူတူပဲနိဗ္ဗာန်နဲ့ဝေးဖို့ဖြည်းဖြည်းလေးဖတ်ပြမနော်အစင်မြင်လင်းချစ်ဖွယ်ထင်းထိုးတွင်မိတ်လေသည်ဟောမြင်ရတဲ့အစင်ကို तू ရှုသလားမရှုလားမိတ်တယ်ဆိုတော့မရှုမိဘူးပေါ့မရှုမိတဲ့အတွက်မေ့တော့ ဒီအစင်းရဲ့ချစ်ဖွယ်သဘောကိုတွေးပြီးဆိုတဲ့ကပုံသဏ္ဍာန်အကြံမြင်ရောအသေးစားရော သူ့စိတ်ထဲဝင်သွားပြီဟုတ်တယ်မဟုတ်လားအစင်းမြင်လင်ချစ်ဖွယ်တင်းထိုးတွင်မိတ်လေသည်ตาယာတဆွဲခံစားမြဲစိတ်ထဲသိမ့်လျက်ဒီလှလိုက်တာခံစားမှုဒါကြောင့်မလို့ตาယာတဲ့တတ်မဲ့တယ်နောက် ตายาတတ်မဲ့မှုကကြီးလာတဲ့အခါကျတော့စိတ်ထဲမှာစွဲနေပြီဟုတ်တယ်မလားအဲ့ဒါစိတ်ထဲသိမ့်လျက်ဒီဆိုတာဥပါဒံပြောတာမဟုတ်လားအစဉ်ဆိုင်ရာဝေဒနာများစွာပွားတော့သည်အဲ့ဒီအစဉ်နဲ့ပတ်သက်တဲ့ခံစားမှုတွေအများကြီးပွားသွားပြီတဲ့မလေးလှလိုက်တဲ့ခွေးလေးနော်လှလိုက်တဲ့ခွေးလေးငါမရလိုက်လေချင်းလူကတော့အဲ့ရပေါ်မှာပက်လက်လို့ပက်လက်လဲလို့ပက်လက်လှန်လို့အိတ်မလို့ စိတ်ကတော့ဘယ်ရောက်နေခွေးစီရောက်နေတယ်အဲ့ဒါပြောတာအစင်းဆိုင်ရာ ဝေဒနာများစွာပွားတော့သည်အဲ့ဒီခံစားမှုတွေပွားတာနဲ့ပဲလောဘလည်းစီကားလာတယ်ဒေါသလည်းပွားလာတယ်ဒေါသပွားတာက မရလို့ဟုတ်ကဲ့လားဘင်းနာအိတ်နေတဲ့ကိုရကထထောင်းနေတာဗောဘာကြောင့်လဲဆိုတော့ဒီခွေးမြို့သူ့ဝယ်မပေးဘူးကိုမဟုတ်ဘူးလားအဲတခါလေထောင်းခံမှုစိတ်ကူးထား နော်လောဘစီကဒေါသပွားပြာများ စိတ်ပန်းသည်ဤနည်းဖြင့်ပဲမပြောင်းလဲဆင်းရဲရှာသူမည်အဲ့ဒီအတိုင်းသာမရှုမှတ်ရတော့သူဒုက္ခတွေကြီးဆက်ခါဆက်ခါတွေ့မယ်ဒီဘဝလည်းတွေ့မယ်ဟိုဘက်ဘဝတွေဘဝတွေပဲဆက်ခါဆက်ခါတွေ့မယ်ဆင်းရဲကူသာရှာသူမှာဝေစွာ နိဗ္ဗာန်ပြီဟုတ်ကဲ့လားဝဆင်းရဲရှင်နေတော့နိဗ္ဗာန်ကနှီးသလားဝေးသလား ကိုင်ဆိုအစင်းမြင်လင်း ဒီဘက်ကကတ္တာလားမကတ္တာလားဟိုဘက်ကကတ္တာလားမကတ္တာလားကတ္တာမဟုတ်လားဟုတ်ကဲ့လားဒီတော့နောက်ပြောเสียအချက်ခုနှစ်ချက်ကြံသေးတယ်ဒီတရားဘယ်တော့ပြီးမလဲဟမ်ဟဲ့လက်ပြန်မပြီးတပည့်ခါပေါ့ဟုတ်လားတပည့်ခါပေါ့ ဒီတော့ဒီနေရာမှာဒီလောက်သဘောပေါက်လိုက်ပြီဆိုလို့ရှိရင် နောက်နောက်အချက်တွေကြဒီလောက်အကြာကြီးပြောဖို့လိုသေးလားမလိုတော့ဘူးသဘောအတူတူပဲနည်းနည်းနည်းနည်းပြောင်းပြီးတို့ကတို့ကပြောရုံနဲ့ကိစ္စပြီးတော့ ਨੇ ပြန်မှာတရားအပြီးသတ်ပါလိမ့်မယ်နော်ဒီကနေ့တော့ဒီလောက်နဲ့တော်ပြီဒါကြောင့်ဘုန်းကြီးတို့ပြိဿဟာမြင်ရင်မြင်တယ်မှတ်ကြားရကြားတယ်မှတ်နိုင်ရင်နိုင်တယ်မှတ်စားရင်စားတယ်ချိုးရင်ချိုးတယ်ချင်းချင်းနဲ့မှတ်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 ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ဟိုဘက်ဒီဘက်ရေလဲချက်နဲ့ကုန်းနဲ့မတင်လူပင်20နတ်20ပဲဝဲဝဲမမြုပ်ဆွေးမပုတ်တဲ့အတွက်သမ္မာဒိဋ္ဌိမကင် ရေရင်ကျော်မျောလို့နိဗ္ဗာန်တည်းဟုသောသမုဒ္ဒရာတို့စည်းဝင်နိုင်ကြပါစေ။သာသာ